ဘုန်းကြီးတို့ဒီနေ့2021ခုနှစ်အဲကွယ်သွားရမမေးကွယ်ဒီနေ့2021ခုနှစ်ဧပြီလ10ရက်စနေနေ့ဆောင်းလစုဘေးရီယာအရှိတဲ့ထေရဝါဒဓမ္မကပ္ပလမ်းစဉ်ပိုင်း125ပြိဿသမုပ္ပါတရားတော်ဒီပြိဿသမုပ္ပါတရားနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့မနေ့ကနီလေးမျိုးပြောနေတယ်ကိုဗျာ။ ပရိစ္ဆသမုပ္ပါဟာနည်းနည်းခက်ခဲခြင်း၄ပါးနဲ့ပြည့်စုံသလိုနီ၄ပါးနဲ့လည်းပြည့်စုံတယ်နီ၄ပါးဆိုတာတော့ဧကတနီနာနာတနီအဗျာပါဒနီဧဝံဓမ္မတာနီဆိုပြီးတော့၄မျိုးရှိပါတယ်မနေ့ကဧကတနီပြောခဲ့ပါဧကတနီကိုထပ်ပြောပါဦးတဏ္ဍအစင်မပြခန္ဓာအစင်မပြပါတစ္ဆတ် ထဲတစ်ဆက်ထဲလို့သိရတဲ့နီးဟာဧကတနီးလို့ခေါ်ပါတယ်ဝိဇာကြောင့်သင်္ခါရဖြစ်တယ်သင်္ခါရကြောင့်ဘဝဝိညာဉ်တည်တည်ဖြစ်တယ်စရည်ဖြင့်အကြောင်းအကျိုးအကြောင်းအကျိုးပေါ့ဆက်စားပြီးပြထားရမှာအကြောင်းဖြစ်နေစဉ်ကပုံကိုတယောက်အကျိုးဖြစ်နေစဉ်ကပုံကိုတယောက်အဲ့လိုကွဲပြားမှုမရှိပဲနဲ့မျိုးစင်မှာအညောက်ထွဲတစ်ပင်ကြီးဖြစ်သူရောက်လာအောင်တာဏအစင်မပြတ်ဖြစ်သလို ဝိဇ္ဇာဖြစ်တာလည်းဒီပုဂ္ဂိုလ်ပဲသင်္ခါရတွေဖြစ်တာသင်္ခါရကံတွေဖြစ်တာလည်းဒီပုဂ္ဂိုလ်ပဲဝိညာဉ်တွေဖြစ်တာလည်းဒီပုဂ္ဂိုလ်ပဲအဲ့လိုတစ်ဆက်တည်းတစ်ဆက်တည်းဖြစ်ရတဲ့နိယဧကတနိပေါ့ဧကတနိနဲ့ဘာတွေသုံးတာလဲဒေဝရအတန်ကဘေဒကကံကြောင့်မို့ဝိဇင်ငရဲကြတယ်ဒေဝရဓာရဲ့ကြတာမဟုတ်ဘူးဗျာဒီဘက်ဘဝယုံနာချုပ်နောက်ကြဒီရဲ့အကြောင်းကျိုးဆက်ဆက်တဲ့ ဟိုမှာယုံနာတဲ့တွေပေါ်ပြီးဝီစင်ရကြဇာတတမင်းဟာသူ့ဖေကိုတတ်တဲ့ပိတုခါရကကံကြောင့်လောဟဗြဟ္မဝီစင်ရကနေဒီမှာလောဟကုန်ငရကြပါဒါရင်းတထေးရတုပိတံတုတိရနတ်ပြည်ရောက်သွားတယ်တထေးဘဝနဲ့ဒါရောက်တာမဟုတ်ဒီလူဘဝကယုံနာနေချုပ်ပြောင်းသွားပြီနောက်ပိုင်းပျက်စီးသွားရင်နောက်ပိုင်းဟိုမှာရုပ်တင်နာတင်နာနတ်ပြည်သွားဖြစ်တာ အကြောင်းအကျိုးမကင်းတဲ့သဘောမျိုးပြောတော့ဝိသကအကြောင်းမှယနေမရိနတ်ပြည်ရောက်တာတယ်ဒီလိုပြောတာတွေဟာဧကတနီအရာ ပြောတာဖြစ်ပါတယ်ဘဝချားနေပြီမလို့အကြောင်းအကျိုးတစ်ဆက်တည်းတသဏ္ဍာန်နဲ့ဖြစ်နေတဲ့အတွက်တယောက်တည်းပဲလို့ဧကတနီနဲ့အမှန်တမ်းသိမြင်ဘုန်းကြီးတို့ဥစ္စေတာဒိဋ္ဌိလည်းကင်းပါတယ်တတ္တရာဒိဋ္ဌိလည်းကင်းပါတယ်ဒါလေးမှတ်ထားနောက်တစ်ခုကတော့ ပရိသတ်သမုပ္ပါတရားတော်ကနာနတ္တနီးနဲ့လည်းပြည့်စုံတယ်ဒီလိုပြောပါတယ်ဝိဇ္ဇာဟာသင်္ခါရဖြစ်ကြောင်းသဘောတစ်ခုဖြစ်တယ်သင်္ခါရလည်းဘဝတည်းဝိညာဉ်ဖြစ်ကြောင်းသဘောတရားတစ်ခုစသည်ဖြင့်ဝိဇ္ဇာသင်္ခါရအစာရတရားသဘောလက္ခဏာတွေအတိအပြီးကွဲပြားခြင်းကို ကွဲပြားနေတာကိုနာတ္တနီးလို့ခေါ်ပါတယ်နန္ဒတိကိုနန္ဒတနီးကိုဘုန်းကြီးတို့အမှန်တိုင်း သိမြင်သဘောပေါက်ရင်ဝိဇ္ဇာဆိုင်သောအကြောင်းတရားကြောင့်သင်္ခါရကြအကျိုးတရားအသစ်သစ်ဖြစ်ပေါ်တော့မြင်ရတဲ့အတွက်တယောက်တည်းတကူတည်းအမြဲတမ်းဖြစ်နေတယ်လို့ယူဆတဲ့တတ္တရာဒိဋ္ဌိကကင်းသွားပါရှိဘဝကံသင်္ကာရအကြောင်းတရားတွေကြောင့်ယခုဘဝမှာပါဖြစ်လာပိဋကံတွေဝိညာဉ်ဆိုတဲ့အကျိုးတရားတွေဖြစ်ပေါ်လာတယ်ပေါ့ဗျာအခုဘဝ ယခုဘဝဆိုတဲ့ကံကမ္မဘဝကြောင့်နောက်ဘဝမှာလည်းဘာတွေဖြစ်ပြန်လဲဇာတိမွေးဖွားတာအစာရည်ကြိုးတရားတွေဖြစ်ရမယ်ဆိုတာကိုသဘောပေါက်နားလည်ရင်ဟောအရှင်ဘဝအတ္တကောင်ဝိညာဉ်ဒီဘဝရောက်လာတယ်ဒီဘဝကအတ္တကောင်ဝိညာဉ်လည်းနောင်ဘဝရောက်တာယူဆတဲ့တတ္တရာဒိဋ္ဌိမဖြစ်ပါဘူးဗျာဝိပဿနာရှုနေရင်ဘုန်းကြီးတို့ဒီဧကတဏီရောနန္ဒနာတိထင်ရှားပါ ဝိဇ္ဇာကြောင့်တဏှာဖြစ်တဏှာကြောင့်ဥပါဒံဖြစ်တဲ့ဥပါဒံကြောင့်ဘဝပေါ့ဗျာဘဝဖြစ်တယ်ဆံရဆံရအကြောင်းတွေကြောင့်ဆံရဆံရအကျိုးဆက်တွေဖြစ်နေအောင်တွေးရတဲ့တွေ့အကြောင်းကျိုးဖြစ်စင်အပြင်တစ်ဆက်တည်းဖြစ်နေတယ်လို့သိရတာဒါဧကတာနေပါပဲယုတ်တရားနံတရားတစ်ဆက်တည်းဖြစ်ပေမဲ့လို့ သဘောတရားတစ်ခုတည်းမဟုတ်ပဲနဲ့တတိတကြားကြီးဖြစ်နေတယ်ဆိုတာကိုလည်းသဘောပေါက်နားလည်ရင်ဒါနာနာတာနေလို့ဆိုလိုပါအဲ့လိုလည်းမှတ်ထားဖို့ဗျာပြီးတော့မှအဗျာပါဒာနီဗျာပါဒအကြောင်းကြလုံးလာဆိုင်တာပေါ့ဗျာပါဒာအကြောင်းကြမဆိုင်ပဲနဲ့ဖြစ်တာဘုန်းကြီးတို့ပရိသတ်သဘောပါတရားတွေပြန်ကြည့်လိုက်ပေါ့နော် ဝိဇ္ဇာမှာသင်္ခါရတရားကိုဖြစ်စေရမယ်လို့နော်ဝိဇ္ဇာတရားဝိဇ္ဇာကြောင့်သင်္ခါရဖြစ်တယ်ဆိုတာပေါ့ဗျာအဲ့မှာဝိဇ္ဇာတရားသူကသင်္ခါရတရားကိုဖြစ်စေရမယ်ဒီလိုကြောင်းချဆက်စေရမလို့ဗျာသင်္ခါရတရားလည်းတခါသင်္ခါရကြောင့်ဝိညာဉ်ဖြစ်တယ်ဒါမျိုးပြောသွားတော့သင်္ခါရတရားလည်းနောက်ကဘဝတည်ဝိညာဉ်ချင်းဖြစ်ဖို့ဖြစ်စေရမယ်လူကကြောင်းကြဆိုင်တာမရှိဘူးဒီနည်းအားဖြင့်အကြောင်းတရားတို့မှာအကျိုးတရား ဖြစ်ပေါ်လာရေးအတွက်ကြောင်းကြဆိုင်မှုမရှိတာကိုအပြာပါဒနီလို့ခေါ်တယ်။ဒီနည်းကိုအမှန်တန်သိမြင်နားလည်သဘောပေါက်ရင်မြင်သိမှုစသည်ဖြစ်အောင်ပြုလုပ်သူမရှိဘူး။ဖန်ဆင်းတာလည်းမရှိဘူး။သဘောပေါက်သိမြင်တဲ့အတွက်အတ္တဒိဋ္ဌိကင်းသွားပါ။ပြီးတော့ဖန်ဆင်းရှင်ဆိုတဲ့အယူဝါဒတွေလည်းကင်းသွားတယ်ပေါ့လေ။အမှန်တိုင်းသိတယ်။ဒါကိုအပြာပါဒနီလို့မှတ်ထားမယ်။နောက်ဆုံးတနည်းကတော့အေဝံဓမ္မတာနီလို့ခေါ်ပါတယ် ဝိဇ္ဇာဆိုင်တဲ့ဆံရအကြောင်းတရားကြောင့်သင်္ခါရဆိုင်တဲ့ဆံရအကျိုးတရားများသာဖြစ်တယ်မဆိုင်တဲ့အကျိုးတရားမဖြစ်ဘူးဆိုတဲ့ဓမ္မတာသဘောကိုအေဝံဓမ္မတာနီးလို့ခေါ်ပါတယ်ဒီနည်းကိုမှန်ကန်စွာသဘောပေါက်နားလည်တဲ့အကြောင်းလျော်စွာအကျိုးဖြစ်ပုံသဘောပေါက်သိမြင်တဲ့အတွက်အကြောင်းမဲ့တက်တက်ဖြစ်တယ်လို့ယူဆထားတဲ့အာယတုကဒိဋ္ဌိကင်းသွားတယ်ပေါ့ဗျာ ကုသိုလ်အကုသိုလ်ပြုတော်လဲပြုရမရောက်ဘူးအကျိုးမရှိဘူးယူဆတဲ့အကရိယာဒိဋ္ဌိလေးကင်းသွားတယ်နော်ဒီပရိစ္ဆသဘောပတရားတော်တွေတကယ်သိမြင်နားလည်တာရင်ဒီဤမျိုးလုံးကိုယ်တဏ္ဍမှာသိမြင်သဘောပေါက်သွားတယ်ပေါ့ဒါကိုဆိုလို့တော့ဒီပရိစ္ဆသဘောပတရားတွေကဘုန်းကြီးတို့တချို့ဟိုဒါကြောင်းနာဝရှိလို့တော့လွယ်တယ်လို့လို့ထင်ရတော့သုတ္တမြန်နဲ့လွယ် တယ်တကယ်စိတ်ဓာတ်မြညာနဲ့လည်းလွယ်ကောင်းလွယ်ပါလိမ့်မယ်တကယ်ဘာဝနာမြညာနဲ့သိဖို့ဆိုတာတော့တကယ်ကြင်ကြံအထောက်မှသိတယ်အဲကြောင့်ပြိဿသမုပ္ပါဒ်ကအလွန်ခက်ခဲနဲ့နေတဲ့တရားတော်ဖြစ်တဲ့အတွက်ဘုန်းကြီးတို့မိမိတို့ပါရမီညာရှိလောက်တာသိနိုင်ပါလိမ့်မယ်ပါရမီညာနဲ့မမိလောက်တဲ့အချက်တရားတော့သဘောမပေါက်ပဲရှိနေအောင်ပါပဲဟုတ်အကုန်လုံးနားလည်သဘောပေါက်ဖို့ဆိုတာတော့ဘုန်းကြီးတို့တပိတညာရှင် ဘုရားရှင်တို့ရဲ့အရာပဲဖြစ်ပါတယ်အဲတော့တည်တည်တည်တည်တည်ထိုက်သမျှသိရအောင်ဘုန်းကြီးတို့ဘာလို့ကြားမလဲတုတ္တမြညာဖြစ်ပထမဆုံးနာယူမတ္တလိလာမယ်ပြီးတော့စိတ်တမြညာနဲ့စဉ်းစားမယ်ပြီးတဲ့အခါကျဘာဝနာမြညာမြေကိုယ်တိုင်ဝိပဿနာဉာဏ်ဖြင့်သိအောင်ကြိုးစားကျင့်ကြအထောက်အမှုပေါ့ဗျာဒီနေရာမှာတော့တုဒ္ဓမြညာစိတ်ဓာမြညာဘာဝနာမြညာတွေမှာ ဘာဝနာမရဉာဏ်ဖြင့်ဒီပရိစ္ဆသမုပ္ပါသိဖို့ကတော့ပိုအရေးကြီးတာပေါ့နော်။ဘာကြောင့်လဲဆိုတော့ဘာဝနာမရဉာဏ်ဒီပြည့်စုံလာတဲ့ကသုံးဖို့ဝိပဿနာဉာဏ်နဲ့ဆင့်ဆင့်ဖြစ်ပေါ်လာတဲ့ကအရိယာမက်၄ပါးအရိယာမက်ညာ၄ပါးကိုရနိုင်ပါတယ်။အရိယာမက်ညာအရိယာမက်ညာ၄ပါးရသွားရင်ခွန်ကြီးတို့တွေယုံနံဆိုတဲ့တန်တရားပေးကြလွတ်မြောက်သွားပါတယ်။ဒါကြောင့်ဘာဝနာမြညာ ဝိပဿနာဉာဏ်ဖြစ်အောင်ဝိပဿနာကိုကျင့်ကြအထောက်ကြဖို့လိုပါတယ်ကျင့်ကြအထောက်ကိုလည်းတိုက်တွန်းလိုပါတယ်ဒီတော့ပြောကြတာခုနဝတ်မနေ့ကလည်းပြောကြဝတ်၃ပါးရှိတယ်ကိလေသာဝကာမဝတ်ဝိပါကဝတ်အဲတော့ဒီဝတ်၃ပါးထဲမှာဘုန်းကြီးတို့ကဝတ်၃ပါးလုံးဝတ်၃ပါးလည်းပတ်မနေအောင် ဖြစ်မနေအောင်ပေါ့နော်မာကိတေတာကိုကာမဝိပါကိုဒီသုံးဟိုသုံးပါမလဲပတ်အောင်မလဲပတ်စေခြင်းရင်ကိလေသာကိုကာမဝိပါကကိုဒါတွေကလဲနေတာအဲ့ဒီဝိသုံးပါမလဲခြင်းဘာလို့ရမလဲကိလေသာကိုအကြောင်းကိုဖြတ်ရမယ်ဖြတ်ရမယ်ဆိုမြဲရှေးကဖြတ်ပြီးရှေးကဖြစ်ပြီးသားတွေကတော့ဖြတ်လို့မရဘူးဗျနော်အခုမြင်ခုဘဝမှာမြင်သိမှုကြားသိမှုအစာရည်တဲ့ ဝိပါကဝတ္တရားတွေကိုဖြစ်ပေါ်တိုင်းဖြစ်ပေါ်တိုင်းကိလေသာဝတ္တဖြစ်ခွင့်မရအောင်ဝိပဿနာရှုပါအဲ့လိုမြင်မြင်သိတိုင်းကြားသိတိုင်းပေါ့လေအဲ6ပါးမှာမြင်သိတိုင်းကြားသိတိုင်းပေါ့ရှုမှတ်နေရင်တမာရီအားကောင်းလာတဲ့အခါကျတော့ဘုန်းကြီးတို့ဗာဖြစ်တယ်မြင်တဲ့အာယောတတ္တမြင်သိစိတ်အတ္တရှုသိစိတ်တတ္တအဲ့လိုပေါ့ဒါလေးတွေချင်းချင်းပေါ်ပြောက်ပေါ်ပြောက်ဖြစ်ပြက်ဒါလေးတွေတွေ့တွေ့သွားမယ် အဲ့မှာဘယ်ရမှာမြဲပါလားဆိုရင်အနိစ္စသဘောညာနဲ့သိမြင်လာကြားရအာယုမှာပဲဖြစ်ဖြစ်ကြားရအာယုမှာလည်းဒီတိုင်းပဲကြားရအာယုကြားသိစိတ်ရှုသိစိတ်တွေပါလေဒါတွေကိုလည်းဘုန်းကြီးတို့ကခုနလိုနေသဒုက္ခနာတမြောင်ရှုပါဒီတော့ဒီအာယုံလားဆိုဒီမျက်စိကိုနားလို့ဒါလေးလည်းရှုလို့ရတာပဲမျက်စိကိုရှုရင်တော့သူကဓာတ်တဘာဝတွေပိုသိတော့ပေါ့လေ လာတို့အောက်လာတို့ဒီဆင်းရဲတဲ့သဘောတွေနားလည်တယ်ဒါတွေကလည်းအကြောင်းတိုက်ဆိုင်လာလို့ဖြစ်တတ်သောပဲသူဖြစ်လို့ဖြစ်တဲ့သဘောတွေပဲဒီလိုသိလာရင်သိအောင်လဲရှုရတော့အဲ့ဒါအနတ္တတဲ့ဒီလိုသိမြင်လာရင်ဒီပေါ်မှာအထင်မှားအမြင်မှားပြီးตายရနေတဲ့မြင်မှားတဲ့ဝိဇ္ဇာမဖြစ်တော့ဘူးဗျာဝိဇ္ဇာမဖြစ်ရင်ပါတဏှာဥပါဒမဖြစ်ဘူးသူကအဲ့လိုလာတော့တဏှာဥပါဒမဖြစ်တော့ဘူးဆိုတော့ကဘာမဖြစ်တော့သင်္ခါရကမ္မဝါရီမဖြစ်ဘူးပေါ့ဗျာ အဲတော့ကိလေသာဝတ်ကာမဝတ်တွေမဖြစ်တော့ရင်ဝိပါကဝတ်လည်းမဖြစ်တော့ဘူးဝိပဿနာဉာဏ်ဖြစ်ဖို့သုံးပါးကိုဘာပယ်နိုင်လဲဆိုတည်ငါအနေနဲ့ငြိမ်းအောင်ပယ်နိုင်တယ်ပေါ့ဗျာတကယ်တကယ်ငြိမ်းတာတော့ဘုန်းကြီးတို့ရတ္တမဉာဏ်ရမှာဟိုသုံးပါးပြီးတိုင်းငြိမ်းပါတယ်ဒါနဲ့ပတ်သက်ပြီးတော့ဒီညာတော့ပြအင်္ဂါ12ပါးပရိစ္ဆသုပ္ပပဆိုတာလေအကြောင်းကျိုးသိဖို့ နောက်ပြီးအကြောင်းကျိုးဆိုတာကတော့ဒီပရိသတ်ဘုရားဘာအနေနဲ့လဲသိနိုင်တယ်သစ္စာလေးပါးအနေနဲ့သိနိုင်တယ်ဒါနဲ့ပတ်သက်ပြီးဝိသုဒ္ဓိမဲ့နဲ့ဝိသုဒ္ဓိမဲ့ဒီကာတို့ကဒီပရိသတ်သမုပ္ပါတရားတွေအကြောင်းကျိုးအနေနဲ့ခွဲပြတာရှိတယ်အဲ့ဒီအဲသစ္စာလေးပါးအနေနဲ့ခွဲပြတာရှိတော့အဲ့ဒီတော့မှဘုန်းကြီးတို့ဒီမှာပထမဆုံးဗာတိထားမလဲဆိုတော့ပရိသတ်သမုပ္ပါအင်္ဂါ12ပါးကိုသိထားမယ်နော်ဒါမှမဟုတ်ဒီဆရာတော်ကြီးပြောခဲ့တဲ့အောက်ကဆောင်းပုံလေးရှိတယ် မူလနှစ်ဖြာဆိုတဲ့အရာလေးနဲ့ဘုန်းကြီးတို့စာရှင်းမှပြီးမှသစ္စာလေးပါးနဲ့ကြိုက်ပြောကြတာမူလနှစ်ဖြာဆိုကြည်လိုက်ပေါ့မူလနှစ်ဖြာဆိုဘာနဲ့ပါလဲဆိုဒီအဝိဇ္ဇာနဲ့တဏှာပေါ့ဗျာဒီဒီနှစ်ခုကမူလမူရင်းတရားပဲနော်မူလနှစ်ဖြာဆိုဘာလဲအဝိဇ္ဇာနဲ့တဏှာကိုပြောတာပဲသူရဲ့ဆောင်းမှုကနော်မူလနှစ်ဖြာသစ္စာနှစ်ခုသစ္စာနှစ်ခုဆိုဘာနဲ့ပါလဲဆိုဒီသမုဒိယသစ္စာဒုက္ခသစ္စာပေါ့ဗျာခုနဘာတွေကို ဒီမှာသစ္စာဘောလို့ရတယ်အင်္ဂါ7ပါးရဲ့အဝိဇ္ဇာသင်္ခါရပထမအကွက်ကဒုတိယဝိညာဏယောတလိုင်းနာ ဖတ်တာတဏှာဥပါဒံကာမဝဇာတိမစရာမရဏအင်္ဂါ12ရရှိတယ်။ဒါတွေကိုချုံလိုက်တော့ဝိဇာတဏှာပေါ်မူရင်းရတော့ဒါမဲ့ဒီအင်္ဂါ12ရကိုဘုန်းကြီးတို့သစ္စာဖွဲ့ခြင်းရင်ဒီနှစ်ခုလည်းဖွဲ့ခြင်းလည်းရတာပဲ။နော်အဝိဇာဒုက္ခသစ္စာတဏှာသမုဒယသစ္စာ။အဲတော့ သစ္စာနှစ်ခုဆိုသမုဒိယသစ္စာနဲ့ဒုက္ခသစ္စာပဲဒါပဲနော်ခုနကဝိဇာသင်္ခါရဝိညာဏနယုတ်တလနာဖတ်တော်ဝိနဖတ်တော်ဝိနာတဏှာဥပါဒံကာမဘောကဇာတိစရမဏဒီတရားတွေအင်္ဂါ12ရရှိတာပေါ့နော်ဒါတွေကိုသစ္စာဖွဲ့ကြည့်ရင်လည်းပဲတဏှာသမုဒိယသစ္စာဉာဏ်တဲ့တရားတွေကဒုက္ခသစ္စာပဲသစ္စာနမဒါပဲ ဒါကြောင့်မို့မူလနှစ်ပြားသစ္စာနှစ်ခုဆိုဒီမှာအောက်ကဆောင်းပုံလေးတွေနဲ့လေးခုအလွာလေးခုလွာဆိုတာဒီအတိတ်ကြောင်း၅ပါးနော်ပိစုပန်အကျိုး၅ပါးပိစုပန်အကြောင်း၅ပါးအနာဂတ်အကျိုး၅ပါးပေါ့အကျိုးတရား၅ပါးအဲ့တော့ဒီမှာဘုန်းကြီးတို့မူရင်းကဝိဇ္ဇာပိဇာသင်္ခါရသင်္ခါရပိဇာဝိညာဏဆိုဒီဘက်ရောက်ဒီမှာတော့အတိတ်ကြောင်းက၅ပါးဘာလို့အတိတ်ကြောင်း၅ပါးပြောရလဲလို့မေး ဒီအဝိဇ္ဇာဖြစ်နေဒီတဏှာနဲ့ဥပါဒံပါတာမသိတော့လိုချင်မှုနှစ်သက်မှုရှိတော့မသိတော့လိုချင်လိုချင်တော့ဆွဲနာတယ်သူတို့ကဒါတွေတွဲဖြစ်တာခွဲမဖြစ်ဒီကံနဲ့တင်သင်္ခါရနဲ့ကာမဘဝနဲ့တွဲဖြစ်တာပဲเนาะဒီနေ့ကိုဒီနေ့ကဘုန်းကြီးပြောခဲ့ပြီကာမဘဝသင်္ခါရနဲ့ကာမဘဝလည်းရှင်းအောင်မှတ်တာเนาะဒီမှာဤမျိုးမျိုးနဲ့ပြောခဲ့တော့ုသိုလ်ကောင်းမှုလုပ်တဲ့သူပထမဆုံးရှေ့ဖို့မှာလုပ်တဲ့စိတ်စိတ်နာတွေသင်္ခါရပြီးမြောက်တဲ့ချိန် ပြီးမြောက်ပြုလုပ်ခုပြီးမြောက်သွားတဲ့အချိန်ဒါကာမဘဝနောက်ဆုံးစေတနာပေါ့အဲ့ဒါမျိုးခွဲရတယ်အဲ့တော့ပြောချင်တာကတော့အတိတ်ကြောင်းက၅ပါးရှိတယ်မူရင်းကတော့ဘုရားကဝိဇ္ဇာနဲ့သင်္ခါရပဲဟောတယ်ဒါမျိုးလို့ဘုန်းကြီးတို့ပဋိသမိတာမကပါဠိတော်တွေကြဒီအတိတ်ကြောင်း၅ပါးအတိအကျဟောထားပါနော်ဒါကြောင့်အတိတ်ကြောင်းတရား၅ပါးဆိုပါလေဝိဇ္ဇာသင်္ခါရတဏှာဝါဒကာမဘဝဒီလိုမှတ်ထားဒါတက်လွှာပေါ့ဗျာအတိတ်ကြောင်း ၅ပါးတလွှာပေါ့။နောက်ပြစ္ဆုတ်ပံအကျိုး၅ပါးအကျိုးတရား၅ပါးတလွှာဒါကြတော့ရှင်းပါတိခရပိစ္ဆဝိညာဏဝိညာဉ်ယူဝိညာဏပိစ္ဆနာမတူပါဒါနာယုတ်ကိုယူနာမတူပါပြတာလာရင်နာတာလာရင်နာအာယနာ6ပါးဖတ်ရောတာလာရင်နာပိစ္ဆဖတ်တော့ဖတ်တာပိစ္ဆဝေဒနာဒီ၅ပါးပေါ့ပြစ္ဆုတ်ပံအကျိုးတရား၅ပါးအတိတ်ကဘုန်းကြီးတို့ဒီ ကံတွေကိုမသိကြလို့ကုသိုလ်ကံမများအကုသိုလ်မသိကြတော့လောက်ခဲ့တော့ဒီမှာပရိသန်နေပရမတော့ဒီအတွင်းကတော့ဒါကဘုန်းကြီးတို့ပရိသန်နေအခိုက်အတန့်ပဲပြောဝိညာဉ်ရဲ့နာယုတ်ရဲ့ပရိသန်နေစိတ်ကိုဝိညာဉ်ခေါ်တာပေါ့နော်အလူဘရောလူဘပရိသန်နေစိတ်နတ်ဘရောနတ်ဘပရိသန်နေစိတ်ဗြဟ္မာဘရောဗြဟ္မာပရိသန်နေစိတ်ဒီပရိသန်စိတ်ကဘရောမှသူတခုလည်းမဖြစ်ဘူးတော့ဒါအသေးမှတ်တာသူကစေတသိက်တွေနဲ့တွေ့ပြဒီနံဆိုစေတသိက်နံနေပြောတယ် ဝိညာဉ်စိတ်လေးဟာစေတသိက်တွေနဲ့တွဲဖြစ်တယ်ပြီးတော့ဒီစိတ်စေတသိက်တွေဟာအကုန်လုံးယုံနဲ့တွဲဖြစ်တယ်လူဆိုလူယုံလူဘဟုတ်လားကလလရေကြီးလေးဘလောက်သေးသေးမုံမုံဖြစ်ဖြစ်ဒီယုတ်တရားပါနေရုပ်ပေါ်30ကလစီ30ပေါ့ဒါတွေကတန့်ဖြစ်တယ်အတူတူဖြစ်တာဒါမှဒီမှာတော့အကြောင်းကျိုးအနေနဲ့ခွဲပြတာဒါနားလဲသဘောပေါက်ဘို့လို့ဆိုရင်တော့ဟိုဒေဝဇဂုပင်ညာရတော့ဒါမြင်ဖို့ဖျားမဟောရင်မသိနိုင်ပါဘူး ကသူသိတာဘယ်ညင်ရတာဒီလိုဒါတွဲဖြစ်တာတွဲဖြစ်နေဒီလိုအကြောင်းကျိုးပြောဖို့ဆိုတာတော်တော်ခက်တယ်ဒါကြောင့်အတိခက်တယ်ပြောတာဒီမှာကြည့်လိုက်လေပရိသန်နဲ့စိတ်ထဲမှာအတူတူဖြစ်တဲ့တရားတွေကိုအကြောင်းကျိုးခွဲပြတာပရိသန်နဲ့စိတ်ကြောင့်မို့ဒီမှာသူကဘာပြောလဲနာယုတ်ဖြစ်တယ်တကယ်တမ်းကျတော့ဒီပရိသန်နဲ့စိတ်ရဲ့ဒီနာဆိုတဲ့စီအတူတူဖြစ်တာဒီယုတ်လေးကလည်းအတူတူဖြစ်တာဒီသုံးယုတ်နော် လွယ်လရည်ကြည်ဆိုတာပြသေးသေးမုံမုံလေးပဲမျိုးမျိုးခွဲပြတယ်နေပညာတွေနော်အဲ့ဒီတလဲလာရေချီဆိုရာလေးကိုဘုန်းကြီးတို့လည်းရေငယ်တကောင်လောက်တောက်လို့ရင်တော့ရေပေါက်လေးဟာအဲ့ဒါကြီးသေးတယ်အဖျားထိတ်အအသေးသေးလေးနဲ့စီတဲ့ဆိုင်စီကွက်တဲ့ဆိုင်ချအဲ့ထိပ်ပြားမှာပါလာဒါလည်းသေးကြီးသေးတယ်ဆိုဆံပင်ဖျားပေါ့အပ်တဲ့သေးတဲ့ဆံပင်ဖျား စီတဲ့နေလိုက်ပါလာတဲ့ဆပင်ပြားစီပေါလာဒါလည်းဒီဒါတောင်ကျုံးစုပေါ့မြောက်ကျုံးစုဆပင်ပြားပေါ့တောင်ကျုံးစီဆပင်ကိုရှစ်စိတ်စိတ်တယ်ဘယ်လိုလဲမှာဆပင်ကိုရှစ်စိတ်စိတ်အဲ့ဒီတစ်စိတ်ကိုမြောက်ကျုံးစုဆပင်အဲ့ဒီဆပင်လေးကိုစီကြည့်တဲ့ထက်ဆွဲထုတ်လာအေးဆပင်ပြားမှာပါလာတဲ့အပယောဆက်ကလေးဒါကလလရေကြီးခုနအဲ့ဒါပါလို့ပဋိသန္ဓေစိတ်ရယ်ခုန ဝိညာဉ်ရဲ့ပရိသန်နေစိတ်ဆိုတော့ဝိညာဉ်ရဲ့နာယောခုနဇာတင်တာလေကိုကြီးမဖြောင်းနဲ့ဒီမှာဒီဝိညာဉ်လေးပေါ့ဒီဝိညာဉ်စိတ်လေးရဲ့ဒီနာလေးရဲ့ရုပ်ရဲ့ဓာတာလေးကိုပြောနေကလလာရဲ့ဒီသုံးကပေါင်းတယ်ဒါကြောင့်မို့တာမန်အနေနဲ့ပရိသတ်ဘောဘာခက်တယ်ဒါပြောတာဒါကြီးကဒီဇာကြီးသိထားလို့တော့လွယ်သမျှတကယ်ဖြစ်စင်ရညာနဲ့မြင်ကိုတော်တော်ခက်တာအဲ့ဒါကိုပြောချင်အာအဲ့ဒါမြောက်ကျုံးစဆိုရင်အသက်ကြီးသေးတယ်ဆိုရင်လည်း ဇာတိအုံနာပေါ့အဲ့ဒီသားကောင်ရဲ့ဟိုနာမြောက်ကျွန်းသူတွေကိုတိမ်မွေးတဲ့အမွေရှိတယ်အဲ့သားကောင်အမွေလေးပေါ့ရှိတဲ့တဲသေးသေးမုံမုံလေးပဲမြင်ဖို့တော့ခဲနေအဲ့ဒါဒီသုံးကပေါင်းဖြစ်နေအဲ့ရနေပြီးတော့ဟုတ်လားဘယ်ကလလာရေချမ်းနေဘာဖြစ်တယ်ညာဖြစ်တယ်ဒါဆောင်းနေသိပါတယ်ဖြည်းဖြည်းချင်းဖြည်းဖြည်းတိုးတက်လာတယ်အဲ့ရနေဖြည်းဖြည်းနဲ့ရက်တွေလာရက်တွေတော်တော်ကြားလာတယ်ခက်မှငါးပြားနဲ့တစင်းမျက်စိနားလေးဟာကိုစိတ်ဒါလေးတွေပေါ်လာ အဲ့တော့ဒီမှာဘုန်းကြီးတို့ကဘလို့ခွဲလဲဆိုပြီးတော့မှတက်ဖို့ရင်သိလိမ့်မယ်ဒီပရိသန်နေစိတ်ရဲ့ဥပခိုက်တာမှာပရိသန်နေခါပဲတော်တော်များများကသိတာကမိဝါးနေမှာပရိသန်နေနေတဲ့ချိန်ကိုပရိသန်နေခါလို့ခေါ်တဲ့ထင်းတာမဟုတ်ဘူးနော်ပရိသန်နေစိတ်ရဲ့ဥပခိုက်တာနေစိတ်ပဲစိတ်မဆိုဥပတိပဲဒါပဲဖြစ်ပြီးပြတ်ဥပခိုက်တာနေပရိသန်နေခေါ်တာဒီထီကနေပြီးတော့မသိမချင်း ဒုက္ခနာကိုဒီမှာတဖြည်းဖြည်းကြည်လာတယ်ဒါတွေကဗုဒ္ဓခါတွေပဲเนาะဒီဒီဒီဒီဟာတွေအကုန်လုံးဗုဒ္ဓခါတွေပဲအဲ့ဒီလိုပရိဒီပစ္စုပန်အကျိုးတရားတွေကဗုဒ္ဓခါဖြစ်လာအဲ့တော့ပြောချင်တာပစ္စုပန်အကျိုးတရားကဝိညာဉ်နာယုတ်ဒီမျက်စိနားလျာကိုယ်စိတ်ဆိုတာလာအာယနာ6ပါးမွေးလာတဲ့ခါမှာအာယုန်တွေတွေ့ပြန်တော့ဗိုင်းအဲ့ဒီမှာကျတော့ဒီမှာပြိဿသဘောပါနဲ့ဆာစကတောက်တံခွာချကြလေဒါမှတ်တာနော်ဒီမှာကြ သာလိုင်းနာပြည့်စရာဖတ်တော့ဖတ်တာတန်းကြော်ပြောတယ်တကယ်တမ်းကျတော့ဓာရနေပြီးတော့ဖတ်တာဖြစ်ဖို့ဟာမတတ်မဖြစ်ဘူးဗျတကယ်ဖြစ်စဉ်ကဒါပြီးတော့မှလေးလာဓာရ6ပါးကိုယ်ခန္ဓာကိုယ်မှာရှိတဲ့ဓာရ6ပါးမျက်စိနားလျာကိုယ်စိခန္ဓာကိုယ်မှာတီးနေတဲ့ရှိနေတဲ့အတွက်ဒါကိုသလာယနာလို့ခေါ်တယ်အစ္စတိကယနာလို့လည်းခေါ်တယ်အစ္စတိကယနာ6ပါးမွေးလာပြီဆိုဒီအာယု6ပါးတွေ့ရတော့မှာလေ ကိုယ်ကမျက်စိကလည်းရှိမှအရှင်းကမြင်နိုင်မှာနားကလည်းရှိမှအတန်ကကြားနိုင်မှာဒါမျိုးပေါ့မွေးကလေးကမျက်စိကမ်းလာမယ်ဆိုဒါအာယုံမမြင်မြန်မွေးကလေးကနားကမ်းလာမယ်နားမကြားဘူးဆိုရင်ဘာသာမှမကြားနိုင်အဲ့ဒါတွေဒီမှာပါမလားနော်ဒါလေးမှတ်ထားဖို့တကယ်ဖြစ်စဉ်ကတော့မျက်စိနားလျာကိုယ်စိတ်ဆိုတဲ့ဣဇတိကနာ6ပါးနဲ့ အစင်အတန်အနာအရသာအတွေ့အထိကြံတွေးစရာဆိုအာဟု6ပါးပေါင်းစုံတိုက်ဆိုင်ပြီးတယ်ပေါင်းစုံတိုက်ဆိုင်ပြီးတဲ့ကဝိညာဉ်6ပါးဖြစ်တယ်ဒီမှာဒီအဲ့ဒီတိအောင်ဒီတော့မပါဘူးရောအာယနာ6ပါးပါတယ်အာယု6ပါးမပါဝိညာဉ်6ပါးပါပါ မပါဘူးအဲ့ဒီ၃မျိုးအာယနာဓာရ6ပါးလို့လည်းခေါ်တယ်အာယနာ6ပါးအာယု6ပါးဝိညာဉ်6ပါး ဒီသုံးမျိုးပေါင်းစုံလာမှဒီဖတ်တာဖြစ်တာအဲ့ဒါလေးမှာဒါရှုခွင်းရှုခဲ့ကြအဲ့ဒါလေးရှုရမှာနော်ဒီမှာဒါလေးတွေရှုလို့မရဘူးတကယ်ရှုခွင်းရှုကအသုံးမျိုးသုံးမျိုးပြောရရင်ဓာရဝိညာဉ်ဓာရအာယုဝိညာဉ်ဒီသုံးမျိုးပေါင်းစုံတဲ့အချိန်မှာဖတ်တာဖြစ်တယ်ဒီဖတ်စာလေးရတယ်ဒီမှာဖတ်တာပြစာဝေဒနာဆိုတာမှန်ပဲပြောနေတယ်ဒီဝေဒနာကဘုန်းကြီးတို့ဘာဝေဒနာရှုမလဲဒါတွေလည်းမေးစရာဖြစ်လာနော်အဲ့ဒါတွေသိထား အတ္တနဲ့အာယုံတွေးထိပြီးတော့ကောင်းတဲ့အာယုံတွေးပြီးဒုက္ခဝေဒနာဖြစ်တယ်။မကောင်းတဲ့အာယုံတွေးထိပြီးဒုက္ခဝေဒနာဖြစ်တာ။အာတမအာယုံတွေးထိဥပ္ပခဝေဒနာဖြစ်တာ။အဲ့တော့ဒီမှာဝေဒနာရှုရှုဆိုတဲ့နေရာမှာလေတမပြောလို့မရဘူးဘာဝေဒနာရှုမလဲ။ဒုက္ခဝေဒနာဆိုဘာမြင်အောင်ရှုမလဲ။ဒုက္ခဝေဒနာဆိုဘာမြင်အောင်ရှုမလဲ။ဥပ္ပခဝေဒနာဘာမြင်ဒါတွေအရေးကြီးတယ်။အခုတော့ဘုန်းကြီးတို့ခုနကအဲ့ဒီရှုခွင့်ရှုခွင့်ကိုပြောသေးတာမဟုတ်ဘူး။ဒီတော့ အလွာနော်အလွာ၄ခုဒါကိုပြောချင်တာအတိတ်ကြောင့်၅ပါးကတလွာပေါ့ဝိဇာသင်္ခါရဒဏဥပါဒမူရင်းကတော့ဝိဇာနဲ့သင်္ခါရပဲဘုရားဟောတာမူရင်းနော်ဒါပေမဲ့ဉာဏ်တဲ့နေရာတွေဟောတာတွေအကုန်ယူပြောရဒီပစ္စုပန်ကြိုတရား၅ပါးတော့ဒီဒီပရိသတ်သမုဟောထားတဲ့အတိုင်းပါဝိညာဏနဲ့ သင်္ခါရပိစ္ဆဝိညာဏဝိညာဏပိစ္ဆနာမရူပနာမရူပသလာယနာသလာယနာပိစ္ဆဖတ်ဖတ်တာပိစ္ဆဝိညာဏဒီ၅ပါးဟာဒါဟာဘုန်းကြီးတို့ပြစ္ဆုတ်ပန်အကျိုးတရား၅ပါးဒါကို ပြစ္ဆုတ်ပန်အကျိုးတရား၅ပါးတလွှာလို့မှတ်ထားပါနော်အဲ့ဒီကနေပြစ္ဆုတ်ပန်အကျိုးတရား၅ပါးနေပါဖြစ်တာအကြောင်းဖြစ်သွားမယ်ဒီပေါ်မှာဘုန်းကြီးတို့ကမရှုမှတ်ဖဲနဲ့နေရင် ဘာဖြစ်လာလဲဒီတရားတွေပုံမှာဒါရွေးချုပ်လိုက်ရင်တော့ဝိညာဉ်ဏတို့သလိုက်တော့ဘတ်တော်ဝင်တာချုပ်လိုက်ရင်ခန္ဓာ၅ပါးပဲဒါခန္ဓာ၅ပါးယုံနာတရားပဲနော်ဒီခန္ဓာ၅ပါးပုံမှာမရှုမှတ်ရင်ဒီပုံမှာตายရမယ်ตายရတော့ဆွဲလန်းနေဆွဲလန်းတော့ဘဝတွေကံနေပြန်လောက်ပြန်နေပေါ့ဗျာဒါပဲကံနေပြန်လောက်တော့ဒါပြစ္ဆုတ်ပါအကြောင်းတရားပြဒီဒီဟာအကြောင်းတရားဒီအကြောင်းတရားတွေနောက်ထပ်ကြိုးတရားလာကြအောင် အဲ့တော့အကြောင်းတရားတွေထဲမှာဒီမှာသူကဘုရားကဝိညာဉ်ပိစ္ဆတဏ္ဍတဏ္ဍပိစ္ဆဥပါဒဥပါဒပိစ္ဆဘောဒီလိုပဲဟောသွားဒါပေမဲ့မှတ်ထားဖို့ရကဒီမှာတဏ္ဍဥပါဒဖြစ်ရင်အဝိဇ္ဇာပါရတယ်မသိလို့ဒီတာယာမှုဆွဲလမ်းမှုကဖြစ်တာလေသိနေတဏ္ဍနဲ့ဥပါဒဖြစ်စရာအကြောင်းမရှိဘူးနော်တတိနဲ့စောင့်ကြည့်နေတတိနဲ့ရှုမှတ်နေရင်တဏှာဥပါဒမဖြစ်ဘူးအဲတတိလွတ်နေရင်တော့ဒီဝိညာဉ်ဘော ဒါရတဲ့တဏှာပြင်မဲ့ဒုက္ခဝေနာတို့ပေါ့ဗျာဘုသာယာတွေ့တာဒုက္ခဝေနာဒီကတွေတရားရှုမှိုင်တော့ဥရပြညာဒုက္ခဝေနာမျိုးဖြတ်သွားရင်ဒါရနေတာပဲဒါကြောင့်ဒီတဏှာကိုနိကံတိနော်တဏှာဝိပဿနာဉာဏ်ယူကြောင်းတရားထဲမှာပါတယ်နော်အဲ့ဒီတဏှာမဖြစ်အောင်ရှုပါဦးတဏှာဖြစ်သွားရင်ဆွဲလမ်းမယ်ဆွဲလမ်းတော့ဒါမရရအောင်လုပ်တဲ့ကံတွေဖြစ်လာတော့ပေါ့ဒီကံပါလာရင် ကံဆိုတာနှစ်မျိုးပေါ့နော်သင်္ခါရကံနဲ့ဟိုဘဝကံမှာဆိုနှစ်မျိုးဖြစ်တာသင်္ခါရကံဆိုဟိုဇောအနေနဲ့ပြောရင်ရှေ့ဇော6ချက်ဟာသင်္ခါရနောက်ဆုံးဇောကကံမဘဝဒီလိုမှတ်တာအဲတော့ကံမဘဝဖြစ်သင်္ခါရဖြစ်တယ်လို့မှတ်တာသင်္ခါရဖြစ်ကံမဘဝဖြစ်ဒီမှာဒီဘက်နဲ့အတိတ်အကြောင်းနဲ့အတူတူပဲအဲ့ဒီပုံစံနဲ့နော်အတိတ်အကြောင်းကတော့မူရင်းဗราဏဝိဇာနဲ့သင်္ခါရထားတယ်ဉာဏ်ဓာရီကသူနဲ့ မကင်းရမကင်းကြောင်းနေဒီမှာကြတော့ပစ္စုပန်အကြောင်းတရားမှာကျတော့တဏှာဥပါဒကာမဘွားပဲမူရင်းကြောင်းထားတာဒါပေမဲ့လို့ခုနတဏှာဥပါဒဖြစ်တော့ဘာဖြစ်မလဲဝိဇ္ဇာဖြစ်မှာပဲကာမဘဝဖြစ်တော့သင်္ခါရဖြစ်မှာအကုန်လုံးအဲ့တော့၅ပါးလုံးရပါတကယ်တကယ်ကြာရင်အစဉ်တိုင်းပြောရင်တော့ဝိဇ္ဇာသင်္ခါရတဏှာဥပါဒကာမဘဝဝိဇ္ဇာသင်္ခါရတဏှာဥပါဒကာမဘဝဒါပစ္စုပန်အကြောင်း၅ပါးက အလွာတစ်ခုလို့မှတ်ဒီကံတွေကဘုန်းကြီးတို့ကခုနတဏှာဆွဲလန်းတော့ဥပါဒဏ်တဏှာဥပါဒဏ်ဖြစ်ဥပါဒဏ်ဖြစ်တော့ဒီကံတွေထူထောင်ထူထောင်လိုက်တဲ့အခါကျဘာဖြစ်သွားမလဲဆိုဘုန်းကြီးတို့ဒီဘဝတစ်ခုကိုသွားဖြစ်ကြတာဒီကံကချုပ်အောင်ပြအောင်မှမရှိတော့မရှိတော့ဒီကံကနေပြီးတော့ဘုန်းကြီးတို့ဒီဇာတိပရိသန်တွေသွားဖြစ်ကြနော်ဒါပရိသန်တွေသွားဖြစ်ကြဇာတိဆိုမွေးလာတော့ဘဝတစ်ခု တရားနဲ့အတူတူပဲဒီမှာဝိညာဉ်နဲ့တရားပရိသတ်နော်အဲ့ဒါကြောင့်ဒီဇာတိမွေးလာပြီဆိုပါလဲစရာမရဏဖြစ်တယ်ဘဝတကူကမွေးတယ်အိုတယ်တေးတယ်အဲ့တော့ဘယ်ဟာတွေမွေးဘယ်ဟာတွေအိုနာတေးဖြစ်လဲချုပ်လိုက်နည်းနည်းချပြဝိညာဉ်နာယုတ်တလိုက်တာဖတ်တာဝိညာဉ်တရားနဲ့အတူတူပဲပစ္စုပန်အကျိုးတရားနဲ့အတူတူပဲဒါကြောင့်မို့အနာကအကျိုးတရား၅ပါးလို့ပြောတဲ့နေရာမှာမွေးရတော့ဇာတိစရာမရဏပဲ ဒါပေမဲ့လို့ဒီဟာတွေကိုကောက်ချက်ချလိုက်ရင်ဝိညာဉ်နာယောတလာရင်ဖတ်တာဝေနာပဲပြန်ဖြစ်တယ်ခန္ဓာ၅ပါးယုံနာတရားပဲဒါကြောင့်မို့အနာကကျူးတရား၅ပါးကတလွားလို့ဒီလိုမှတ်တာပြီးတော့ပြောရရင်တော့လောလကူမှတ်ရင်အတိတ်အကြောင်းနဲ့ပြစ္ဆုတ်ပံအကြောင်းကတရားတွေအတူတူပဲပြီးတော့ပြစ္ဆုတ်ပံအကျိုးနဲ့နာကကျိုးတရားတွေကလည်းအတူတူပဲဒါမျိုးလေးအဲ့လိုမျိုးမှတ်လိုက်ပိုးလွယ်တယ်နော် အလွာ၄ခုပြီးသွားပြီအင်္ဂါ၁၂ရက်အင်္ဂါ၁၂ရက်ကျတော့ဒီမှာသူကတော့ဘုရားဟောစဉ်တိုင်းပေါ့ဗျာဝိဇာပိဇာသင်္ခါရဝိဇာပိဇာဝိဇာယူဝိဇာပိဇာသင်္ခါရသင်္ခါရယူပေါ့ဒီမှာနှစ်ခုပြီးတော့သင်္ခါရပိဇာဝိညာဏဝိညာဉ်ဒီမှာနှစ်ခုရှိသွားဝိညာဉ်ဝိညာဉ်ကတစ်ခုဝိညာဏပိဇာနာမရူပနာယောကတစ်ခုသာနာမရူပပိဇာသာလိုင်းနာသာလိုင်းနာတစ်ခုသာလိုင်းနာပိဇာဖတ်တော်ဖတ်တာတစ်ခုဖတ်တာပိဇာဝေဒနာတရား ၅ခုဒီကနှစ်ခုခုနှစ်ခုရှိသွားပြီဝိညာပိစတဏတဏတစ်ခုယူမယ်တဏပိစဥပါဒနာဥပါဒနာတစ်ခုယူမယ်ဥပါဒနာပိစကာမဘောဒီမှာ၃ခုနော်ပြီးတော့ဒီမှာခုနှစ်ခုရဲ့၃ခု၁၀ခုရှိသွားပြီ၁၀ခုရှိပြီးတော့ပြီးတော့ဘဝပိစဇာတိဇာတိရတစ်ခုနော်ပရိဒဏ်နေတည်တယ်မွေးလာတယ်ဇာတိပိစဇရာမရဏဇရာမရဏတစ်ခုယူရတယ် ဒါကြောင့်အင်္ဂါ7ရာဆိုတာကိုပြောခေါ်စဉ်တိုင်းအဲ့ဒါအင်္ဂါ7ရာအင်္ဂါ7ပါးလို့ခေါ်တယ်ဝိဇာသင်္ခါရဝိညာဉ်နာယုတ်တလိုင်းတာဖတ်တော့ခုနပါဠိတော်လေးရရင်အဲ့ဒီအရာတွေဆွဲမှတ်လိုက်လည်းတွေ့တယ်တဏှာဥပါဒံကာမဘဝဇာတိစရာမရဏဒါအင်္ဂါ7ပါးလို့မှတ်ထားမယ်ပြီးတဲ့အခါကျအဆက်3ပါးအဆက်3ပါးဆိုတော့ကဒီမှာအတိတ် အကြောင်းတရား၅ပါးနဲ့ပြစ္ဆုတ်ပံအကျိုးတရား၅ပါးဒါအစတခုပဲဒီတိုင်းအတိတ်အကြောင်း၅ပါးနဲ့ပြစ္ဆုတ်ပံအကျိုး၅ပါးဆက်လိုက်တာဆက်လိုက်တော့ဗာနဲ့ဗာဆက်လဲဆိုဘုရားဟောတာသင်္ခါရပစ္စဝိညာဏသင်္ခါရနဲ့ဝိညာဉ်တစ်စပ်ပဲအတိတ်ကသင်္ခါရအကြောင်းတရားနဲ့ပစ္စုပန်ကပစ္စုပန်ကျိုးပြီးတော့ဝိညာဉ်ဒီဟာတစ်စပ်ပဲနော်ဒါသူ့အစနဲ့သူမှတ်ထားအောင်နော်ပြီးတော့ကြာပစ္စုပန် အကျိုးတရား၅ပါးနဲ့အပစ္စုပန်အကြောင်းတရား၅ပါးအဲ့ချာမှာတစ်ဆက်အဲ့မှာဘုရားကဝေဒနာပစ္စတဏဝေဒနာနဲ့တဏချာတစ်ဆက်ဒီလိုမှတ်ထားနောက်တစ်ခုအပစ္စုပန်အကြောင်းတရား၅ပါးနဲ့အနာဂတ်အကျိုးတရား၅ပါးဒါကတစ်ဆက်နော်ဘဝပစ္စယဇာတိဘဝနဲ့ဇာတိကတစ်ဆက်လို့ဒီလိုမှတ်လို့ပိုးလွယ်တယ်ပေါ့ဒါတော့ဇာရှိနေတဲ့ခါကျတော့ပြောရတာပိုးလွယ်တာပေါ့နော် နော်သေစာတော့ကကြည်နေတဲ့ပုံကအဲ့ဒါဆိုရင်တော့ပိုးလွယ်နောက်တစ်ခုကပါလဲဝတ်သုံးဝါနဲ့ဝတ်ဆိုတာကာမဝကိလေသာဝဒီမှာတော့ကိလေသာဝကာမဝဝိပါကဝဒီလိုပြောတာကိလေသာဝဆိုတာဘာတွေလဲဆိုတော့ဒီဝိဇာတဏှာဥပါဒဒါကိလေသာတရားတွေကိလေကိလေသာဝကိလေသာ7ပါးပထမနားလည်တာကောင်းတာပေါ့နော် မောဟဆိုလည်းကိလေသာတဏှာဆိုလည်းဥကိလေသာဥပါဒံဆိုလည်းကိလေသာတရားကိုရောက်ကောင်းလိုက်ရင်ကိလေသာတရားတွေဥပါဒံကျတော့ကလောဘနဲ့ဒိဋ္ဌိပဲအဲ့ဒါကိလေသာတွေဒီကိလေသာတွေကြောင့်မသိတော့လိုခြင်းလိုခြင်းတော့ဆွဲလန်းပေါ့ဗျာဒါကြောင့်ဒါကိလေသာကိုဆွဲလန်းတော့မလုပ်တယ်သင်္ခါရပြုတ်လောက်တာပေါ့ဗျာပြုတ်လောက်တော့ဗြဟ္မာပြုတ်လောက်အစာပိုင်းပြုတ်လောက်တာက သင်္ခါရပြီးပြီးစီအောင်ပြုလုပ်တဲ့ကံတွေကကာမဘဝဒါကြောင့်မို့ကိလေသာဝတ်ကြောင့်မို့ကာမဝတ်တွေဖြစ်လာတယ်နော်မသိတော့လိုချင်လိုချင်တော့ဆွဲလန်းတယ်ပေါ့ဗျဆွဲလန်းတော့ဒါတွေဘုန်းကြီးတို့မရရအောင်လုပ်တာမဖြစ်ဖြစ်အောင်လုပ်တာပြီးမြောက်အောင်လုပ်တယ်အဲ့ဒါကြောင့်ကာမဝတ်ဆိုတာကသင်္ခါရနဲ့ကာမဘဝဒီလိုမှတ်တာစေတနာတွေကြီးတယ်ပါပဲ နော်ပထမဆုံးစေတနာနဲ့နောက်ဖြစ်တဲ့စေနာဒါပဲကွာတော့ပြီးတော့မှဝိပါကကိုကာမဝုကိလေသာဝုတွေကြောင့်မို့ကာမဝုဖြစ်မယ်ကာမဝုတွေကံတွေပြုလုပ်ခြင်းကြောင့်ဝိပါကဝုနော်ပိစုပန်ကြိုတရားတွေနာဂကြိုတရားတွေရတာပဲနော်ဝိညာဏယုတ်တနိုင်နာဖတ်တာဝေဒနာဆိုတဲ့ဒီအကျိုးတရားတွေရမှာဒါမှမဟုတ်ဇာတိစရာမရဏအကျိုးတရားတွေကြည့်တယ်ပေါ့ဗျာ ပစ္စုပန်အကြောင်းကြောင့်ဖြစ်လာတဲ့ကျိုးတရားဆိုဇာတိဆရာမရဏဘုရားဆရာတော်ကြီးကတော့ဥပပတ္တိဘဝပါထည့်ထားတယ်။နော်ဇာတိပရိသန်နေဖြစ်တဲ့နေရာမှာဥပပတ္တိပါဖြစ်လာတဲ့ဘဝပေါ့ဗျာဘဝတကူဖြစ်သွားတာမျိုးကိုပြောတယ်။ကံစေတနာကံမဘဝကျတော့စေတနာကိုဆိုလို့ဒါကြဖြစ်သွားတယ်။ဒါကြောင့်မို့ဝိပါကကိုတချို့ကလည်း၅ပါးလို့ပြောတယ်တချို့ကလည်း၈ပါးလို့ပြောတယ်။၈ပါးပြောရင်တော့ ငါးပါးပြောရင်တော့ဝိညာဉ်နာယုတလိုင်းတာဖတ်တာဝေဒနာလို့မှတ်၈ပါးဆိုရင်တော့ဇာတိတစ်ခုစရာမရဏတစ်ခုဥပပတ္တိဘဝတစ်ခုအဲ့ဒီ၈မျိုးလို့မှတ်ပေါ့ဗျာပြီးတော့ကာလ၃များကြည့်လိုက်ပေါ့ဗျာ ကာလအနေနဲ့ပြောလိုက်တဲ့ခါကျတော့ဒီမှာ အတိတ်ရဲ့ပြစ္ဆုတ်ပံရဲ့အနာကဒါပဲအတိတ်ပြစ္ဆုတ်ပံကြတော့ဟိုပြစ္ဆုတ်ပံအကျိုးအကြောင်းဒီလိုခွဲထားတာပြောရရင်ခြုံလိုက်ရင်တော့ အတိတ်ရဲ့ဗာလေပစ္စုပန်ရဲ့ဒါကရဒါပဲနော်ကာလအနေနဲ့၃ပါးရှိတယ်လို့မှတ်ထားမယ်အချင်းရာ20ချင်းရာ20ကျတော့ခုနကအတိတ်ကြောင်းအချင်းရာ20အတိတ်ကြောင်း၅ပါးကအတိတ်ချင်းရာအတိတ်ကြောင်းချင်းရာ၅ပါးပဲနော်ဝိဇာသင်္ကာရဒနာဥပါဒကာမဘောဒါအတိတ်ကြောင်းချင်းရာ20ပစ္စုပန်အကျိုးချင်းရာ20အချင်းရာ၅ပါးပေါ့ နော်အဲ့ဒါပါလေဝိညာဉ်နာယုတ်တလိုင်းနာဖတ်တာဝေဒနာပြီးတော့ပိစုပန်အကြောင်းအချင်းဟာ၅ပါးသုံးဖို့ပိစုပန်အကြောင်းတရား၅ပါးအတူတူပါပဲဗျာဒါကဝိဇာသင်္ခါရဥပါဒံကာမဘဝတဏှာဥပါဒံကာမဘဝဒီရဲ့တော့လူရင်းတို့ရှင်မိုင်တော့အတိတ်အချင်းဟာနဲ့အတိတ်အကြောင်းအချင်းဟာနဲ့ပိစုပန်အကြောင်းအချင်းဟာအတူတူပါပဲအဲ့လိုမှတ်ထားအနာဂတ်နဲ့အနာဂတ်ကျိုးနဲ့ပိစုပန်ကျိုးအတူတူပဲဒါတွေပဲဟုတ် အဲ့လိုမှတ်တာအဲ့တော့ပြီးတော့နာကအကျိုးအချင်းရာ၅ပါးဝိညာဏယုတ်တလိုင်းနာဖတ်တာဝေဒနာဒီ၅ပါးနာကအကျိုး၅ပါးအချင်းရာနာကအချင်းရာ၅ပါးလို့ဒီလိုမှတ်ထားမှာပေါ့ဗျာအဲပထမတော့ဒီလိုယင်ကြည့်ရတာပေါ့ဒါကဘုန်းကြီးတို့ဒီပရိစ္ဆသမုပ္ပါဆက်ဝိုင်းအဲ့တော့ပရိစ္ဆသမုပ္ပါဆက်ဝိုင်းရှုခွင်းရှုခွဲကြတော့ဘုန်းကြီးတို့ ပုံကိုယ်တွေကမျိုးမျိုးရှိတာဘူးဇံရတဲ့ပုံကိုယ်ရှိတယ်ဇံမရတဲ့ပုံကိုယ်ရှိတယ်ဒါမျိုးမှတ်ထားဇံရတဲ့ပုံကိုယ်တွေကြတော့သူကဒီအတိတ်ကအကြောင်းအရာတွေကိုလည်းရှုခိုင်းလို့ရဒီပစ္စုပန်ဘွားအနည်းကဘုန်းကြီးနေချင်းပြောခဲ့တယ်ဒီဒီဘက်ဘွားဘုန်းကြီးတို့ထိုင်းနေတယ်ဇံသမာဓိတွေရထားပြီဇံပင်ရှင်တွေရထားပြီဆိုအတိတ်ဘဝပြန်ကြည့်ကြည်နည်းကဘယ်လိုလဲဆိုဒီနေ့အခုဘုန်းကြီးတို့ထိုင်းနေကြတယ်တရားသင်္ကန်းတင်နေကြတယ် နေ့လယ်12နာရီလောက်ကဘာလုပ်သလဲနောက်ကိုပြန်ကြည့်တာရှင်းရှင်းလင်းလင်းမြင်တယ်ဟောမနေ့ကဘာလုပ်သလဲဘာစားသလဲဘယ်သွားသလဲစိုက်ကိုပြန်ကြည့်မြင်ပါအဲ့တော့မသေးကြသေးကြတဲ့နေ့တွေစစ်စီရဒီနေ့အတွက်ကတော့ဒါသေးကြနိုင်တာပေါ့လေကိုကဇံမြာတိတံပြန်ကြည့်လို့ရဒါကမနေ့ကပြန်ကြည့်မယ်တမရီအကောင်းမှာမနေ့ကတချို့ဆိုရင်ဒီနေ့စားတဲ့ဟာတွေတော့ပြန်ပြောနိုင်ဖို့ခက်တယ်အဲ့ဒါ မနေ့ကတွေပြန်ကြည့်မယ်မနေ့မနေ့ကဘာတွေလဲမနေ့ညနေကဘာလုပ်တယ်မနေ့မနေ့ကဘာလုပ်တော့ဒါတွေပြန်ကြည့်ကြည်နီးတွေပေါ့ယုံနာနေတဒန်းနဲ့ဖြစ်အောင်မြင်အောင်ကြည့်ရမနေ့ကအောင်မြင်ပြီးတော့ရင်ရက်ဟာရင်ရက်ရင်ရက်အဲ့ဒီကနေဆက်သွားလိုက်တာကိုမွေးစားထီအောင်ပြန်သွားတယ်ဒီယုတ်ဒီနာနေရှင်းရှင်းလင်းလင်းမြင်ပါပြီးတဲ့အခါကျရင်ဘဝကယုံနာဟောသင်္ခါရအဲ့ဒီမှာသင်္ခါရနောက်ဆုံးကံနေလောက်တယ် လောက်ပြီးတော့အဲ့မှာကံကမနမိတ်တွေထင်တယ်ကံကမနမိတ်တွေထင်တဲ့အခါဒီပရိသန်နေစေဒီဘက်ပေါ်မှာဒီအဲ့မှာဘာနမိတ်တွေထင်တော့လူဘရောင်ဘာနမိတ်တွေထင်ခဲ့လဲဒါကြည့်လို့ရတယ်နော်ဘယ်လိုနမိတ်တွေထင်လဲပေါ့ဒါမျိုးပေါ့ပြန်စစ်ဆေးလို့ရတယ်တော်တော်ကိုက်ညီတယ်ဒီပြီးဓမာတွေပါတယ်အဲ့ရနေအဲ့ဒီကံနမိတ်ထင်တာအဲ့ဒီဘွားလုံးကဘာကံနေပြုတ်ဒီကံနေထင်တယ်လေပြန်စစ်ဆေးလို့ရပြန်ကြည့်လို့ရဟိုတရားထိုင်ခဲ့တယ် တရားထုတ်ခဲ့တယ်သို့မဟုတ်တာဝကတွေဖြစ်ခဲ့တယ်စာရီလိုပေါ့ပြန်ဆင်ကြလို့ဒီကားတွေလည်းဒီဘဝမှာမတူအောင်တခါအရင်ဘဝတွေပြန်ကြည့်အဲ့လိုမျိုးလို့အဲ့လိုမျိုးပြန်ပြန်ကြည့်ဒါကြတော့ဘုန်းကြီးတို့ဇံရတဲ့ပုံကုံမှာအတိတ်တို့နာဂတို့ဆိုတာရှုလို့လွယ်တယ်ဇံများတဲ့ပုံကုံကြတော့အတိတ်နာဂရှုဖို့ခက်တယ်နော်ဇံများတဲ့ပုံကုံများကြတော့အဲ့ဒါကိုမရှုပါနဲ့ အဲရှုလို့ရတာတော့ဘာရှုလို့ရလဲဆိုဘုန်းကြီးတို့ဒီဒီပစ္စုပန်အကျိုးတရားပဲเนาะဇာမယနေကဘုန်းကြီးတို့မိဝမ်းနဲ့နေကြတာဘယ်သူသိမှာလဲဘယ်ကြည့်လို့ရအောင်เนาะဒီဒီမိဝမ်းနဲ့မှာဖြစ်ခဲ့တာเนาะပရိသတ်နေစိတ်ရဲ့ပရိသတ်နေစိတ်ဒီနေဒါကဘုန်းကြီးတို့ကပြောလို့ဖះဟောထားလို့သိတာဟုတ်ပြဘယ်ဘုန်းကြီးတို့လည်းဘယ်မြင်လိုက်ပါအဲ့ဒါခက်တယ်အဲ့ဒါကိုပြောတာအဲ့ဒီကနေမွေးလာပြီเนาะ မွေးလာတဲ့ခါကျတော့ဒီယုတ်ဒီနံဒီဒီမွေးလာတဲ့ခါကျတော့ဘာဖြစ်လာလဲအာယနာ6ပါဣဇတိကအာယနာ6ပဲမျက်စိနားလေးက69မှာပါလာပြီလေပါတော့မွေးလာပါပြီအာယု6ပါနဲ့တွေးရတော့မယ်လေတွေးလာရင်ဝိညာဉ်6ပါဆိုတာဖြစ်မှာပဲအဲကြောင့်ဒီဘုရားဆရာတော်ကြီးကဒီနေရာမှာတော့ဟိုကိုယ်ခန္ဓာကိုယ်မှာရှိတဲ့ဓာရ6ပါးသုံးအာယနာ6ပါးကိုအခန္ဓာလို့သုံးတာတယ် ပြီးတော့ခါကျတော့အာယုံ6ပါးကိုတော့အတိုက်တလို့သုံးထားတယ်အဲ့ဒီအတိုက်တကနေအခန္ဓာကိုလာပေါင်းစုံတိုက်ဆိုင်ပြီးလာတဲ့ခါကျတော့အပွင့်တာဆိုဝိညာဉ်6ပါးဖြစ်တယ်ဝိညာဉ်6ပါးဖြစ်ပြီးတောင်ပိုင်းမှာပေါ့နော်ဒွါရရဲ့အာယုံရဲ့သုံးဖို့အာယနာဣဇတိကယနာဒွါရကိုဗေဒာယနာခေါ်တယ်ဣဇတိကယနာနဲ့ဗေဒာယနာပေါင်းစုံတိုက်ဆိုင်မြောဝိညာဉ်6ပါးဖြစ်တယ်အဲ့ဒီအာယနာ နှစ်ပါးဓာရအာနာနှစ်ပါးနဲ့ဝိညာဉ်သုံးပါးပေါင်းစုံတဲ့ချိန်မှာဖတ်တာဖြစ်တယ်ဒါတွေကိုရှုလို့ရတယ်ပစ္စုပန်ဘဝမှာမြင်ငယ်မြင်နိုင်ကြားနေရတယ်ရှုလို့ရတယ်မျက်စိမှာလည်းရှုလို့ရမယ်ဥပမာမျက်စိမြင်သိစိတ်ပဲပြောကြအောင်ပေါ့ဗျာမြင်သိစိတ်ကမျက်စိကောင်းရမယ်ရှေ့ရအဆင်းအာရုံလည်းရှိရမယ်အဲမြင်သိစိတ်ဖြစ်တယ်အဲ့ဒီမှာလည်းရှုလို့ရတယ်နော်အဲ့ဒီရှုခွင့်ရှုခွင့်နဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့တုတ်တုတ်နဲ့ပြောတယ် ဒါမှသိကြအောင်များသောအားဖြင့်ဒီများဒီဝေဒနာလောက်ပဲရှုပြီးဒီလိုပြအောင်လုပ်ကြတာများတကယ်တကယ်ကြတော့မဟုတ်ဘူးเนาะဒါလေးကိုပြောချင်လို့ဒီနေရာမှာဒီအာရဏမှာလည်းရှုလို့ရတယ်မွေးလာပြီးတော့နောက်ပိုင်းမှာပြောเนาะမေဝါနဲ့မှာရှုလို့မရဘူးဒါဟာအာယုံကိုလည်းရှုလို့ရတယ်ဝိညာဉ်6ပါးကိုလည်းရှုလို့ရဒီသုံးမျိုးပေါင်းဆိုရင်ကြောင့်ဖြစ်လာတဲ့ဒီဖတ်တာကိုလည်းရှုလို့ရအဲ့ဒီဖတ်တာနဲ့တွေ့ထိပြီးလို့ဒီဝိညာဉ်လည်းရှုလို့ရ ဒီဝေနာကိုလည်းတာမန်နဲ့ပြောလို့မရဘူးဘာဝေနာ ရှုမှလည်းထားရေးကြည့်တယ်ဒုက္ခဝေနာရှုမလားဒုက္ခဝေနာရှုမလားဥပိ္ပခဝေနာဒုက္ခဝေနာကိုဘယ်လိုရှုမလဲဒုက္ခဝေနာဘယ်လိုရှုမလဲဒီလိုခွဲခွဲပြားပြားသိအောင်ဘုန်းကြီးတို့ကြိုးစားမှအဲ့ဒါမှရှုမှလို့လွယ်တယ်နော်ဝေနာတစ်ခုလည်းရှုမှမဟုတ်ဝေနာလည်းဘာလုံးရှုလို့မရဘူးအဲ့ဒါကိုပြောချင်တယ်နော်ဒါတော့သုတ်တဲ့သုတ်ဘုန်းကြီးကိုးကားပြီးပြောပါသုတ်ကပါလေသူ သမသမတတုတ်လို့ခေါ်တယ်နိဒာနဝကတာယောခုနဘုန်းကြီးတို့ခေါင်းစူးပြေးတာထဲမှာပါပါတယ်နော်အဲ့ဒီမှာဗုဒ္ဓကတစ်ချိန်မာသရိပဏတုတ်ဟောတဲ့နေရာနဲ့တူတူပါပဲဘယ်မှာဟောခဲ့လဲသဘောတော်ကုရုတိုင်ကာမတဓမ္မနိကုံးရွာကြီးမှာသတင်းသုံးနေတဲ့ချိန်အဲ့ဒီမှာပရိစ္ဆသမုပ္ပတရားတော့ရှုဖို့သုံးသပ်ပုံဟောခဲ့ပါအဲ့မှာဘုရားကရဟန်းတော်များကိုတရားဟောဖို့ မိကြယဟန်တို့ခြေသားယဟန်တို့ဟာကိုတွင်မှာဆင်ញင်သုံးတတ်ကြရလားရှုမှတ်ကြရလားလို့မေးတယ်ကိုတွင်ဆင်ញင်သုံးတတ်မှုဆိုခုနအစ္ဆတိကယနာ6ပါးပေါ့ဗျာအစ္ဆဒတဏ္ဍာမှာဖြစ်နေတဲ့ယုတ်တရားနံတရားတွေအကြောင်းရင်းကိုဆင်ញင်သုံးတတ်နိုင်ရလားဒါမေးတယ်နော်ကိုယ်တွင်မှာဖြစ်နေတဲ့တရားတွေအကြောင်းကျိုးဆင်ញင်သုံးသပ်နိုင်လားယဟန်တော်များက သူတို့လည်းသူတို့ဆင်ញင်သုံးသပ်တာဖြေတာပေါ့ဗျာသူတို့ဖြေတာတော့ဒီမှာတက္ကရာဖွင့်ပြတာတော့သူက32ကုဋ္တသားတွေရှုနေကြတာပေါ့အဲ့ဒါမေးတယ်ထင်ပြီးတော့မှန်ပါဗျာမြတ်စွာဘုရားတပည့်တို့ကိုယ်တွင်မှာဆင်ញင်သုံးသပ်ရှုမှတ်ကြပါတယ်ရှင်ဗျာအဲ့မှာမြတ်စွာဘုရားဆက်မေးတယ်ရန်တို့တင်ချင်သားတို့ကဘယ်လိုကိုယ်တွင်မှာဆင်ញင်သုံးသပ်နေကြသလဲအဲ့ဒီခါမှာရန်နေရကျင်နတ်လောင်ဖះကျင်နတ်လောင်အဖြေမပေးနိုင်ကြဘူး ဘာကြောင့်မလဲဆိုသူတို့ဖြေးနေတာသူတို့ရည်ရွယ်ဖြေးတာက32ခုတတဖြေးတာဖះမေးတာကမေးစေခြင်းဖြေးစေခြင်းတာပါလေပရိသတ်သမုပ္ပါကြောင်းကျိုးရှုမှတ်တဲ့နေကိုဖြေးစေခြင်းတာနော်အဲ့မှာကောင်းကောင်းမွန်မွန်ဖြေးနိုင်တဲ့အခါကျရှင်အနန္ဒာနေပြီးအမှန်ပါဗျာမြတ်စွာဘုရားဒီတရားကိုဟောကြားမိန့်ကြားတော်မူပါအဲ့မှာဖះမိန့်ပါတယ်ခြေသားရန်တို့ဒီသာနာတော်မှာဆင်ញင်တောက်တတ်တဲ့ရန်မှာ လောကမှာတဲ့အိုရတာတေရတာဆင်းရဲမျိုးမျိုးဟာဘယ်တရားကြောင့်ဖြစ်တယ်လဲပရိသတ်ဘဝနဲ့ဆိုင်လိုက်နော်ဘယ်တရားရှိရင်အိုရာတေရာဖြစ်တယ်လဲဘယ်တရားမရှိရင်အိုရာတေရာမဖြစ်တယ်လဲလို့ကိုယ်ထဲမှာဆင်ញင်သုံးသပ်ရမယ်လောကမှာအိုရာတေရာဆင်းရဲမျိုးမျိုးဟာဆက်မိတ်ပါတယ်ခန္ဓာ၅ပါးဥပရိအကြောင်းရှိတယ် ဆိုတော့အိုရာသေးတယ်ဆိုဒီခန္ဓာ၅ပါးရလာရင်တော့အိုရာသေးတာဖြစ်မှာပဲမွေးလာရင်အိုရာသေးတာဖြစ်မှာပဲမွေးတယ်ဆိုတာဖြစ်ပေါ်လာတယ်ဆိုခန္ဓာ၅ပါးရလာပြောတယ်ဒီမှာခန္ဓာ၅ပါးဥပရိလို့တောင်းထားတယ်ဒီတော့တိုက်ရိုက်ပြောရရင်တော့ဗောဗျာခန္ဓာ၅ပါးဖြစ်လာရင်ဘာလုပ်မလဲအိုမယ်ပေမယ်နားပဲ န္ဓာ၅ပါးရှိလို့ဗာလဲအိုရာတေရတာဖြစ်ရမယ်ခန္ဓာ၅ပါးရှိလာရင်ရလာရင်အိုမယ်တေမယ်ဒီလိုမှခန္ဓာ၅ပါးဘုန်းကြီးတို့မရခဲ့ဘူးဆိုရင်ဗာလဲအိုရာတေရမဖြစ်ဘူးပေါ့ဗျာအဲ့ဒီလိုသိမြင်ရမယ်နော်အဲ့တော့အိုရာနဲ့တေရအကြောင်းကျိုးပေါ့ဗျာဇာတိပြဇရာမဏနာဒါကိုဟောတာပါပဲဒီအိုခြင်းကိုလည်းအိုခြင်းတေခြင်းကိုလည်းကောင်းဆက်မိတ်ပါတယ်ဗျာယဟန်တို့အဲ့ဒီလိုခုနက ခန္ဓာ၅ပါးရှိရင်ဩရာသေးတာဖြစ်မယ်ခန္ဓာ၅ပါးမရှိရင်ဩရာသေးတာမဖြစ်ဘူးအဲ့လိုသိမြင်အဲ့လိုသိမြင်တဲ့ယဟန်ဟာအိုခြင်းသိခြင်းကို၎င်းအိုခြင်းသိခြင်းရဲ့အကြောင်းကို၎င်းအိုခြင်းသိခြင်းချုပ်ရာကို၎င်းအိုခြင်းသိခြင်းချုပ်ရာရောက်ကြောင်းခြင်းကို၎င်းကြင်ကြအထောက်အမယ်သစ္စာလေးပါမိနာပါပဲ။ အဲ့ဒီလိုကျင့်ကြအထုတ်တဲ့ယဟန်ဟာအိုခြင်းသေးခြင်းလုံးဝချုပ်ငိမ့်မှုဆင်းရဲတွေကုံဆုံးမှုကျင့်ကြအထုတ်တဲ့ပုဂ္ဂိုလ်လို့ဆိုရမယ်။အဲ့ဒီမှာဆက်မိတ်ပါ။ယဟန်တို့ခုနကအိုရာတိရာဘာကြောင့်ပြီလဲခန္ဓာ၅ပါးရာလို့ဖြစ်တယ်။တနည်းအားဖြင့်မွေးလာလို့ဖြစ်တယ်။ဒီခန္ဓာ၅ပါးဟောဘယ်အကြောင်းတရားလဲဘယ်တရားလဲအကြောင်းရင်းဖြစ်တယ်လဲ။ဒီလိုနဲ့စဉ်းစားမယ်။ဘယ်တရားရှိရင်ခန္ဓာ၅ပါးဖြစ်တယ်လဲ။ ဘယ်တရားမရှိရင်ခန္ဓာ၅ပါးမဖြစ်တယ်လို့ဆင်ញင် သုံးသတ်တဲ့ယဟန်ဟောခန္ဓာ၅ပါးတဏှာအကြောင်းရင်းဖြစ်တယ်လို့သိတဲ့ညာဖြစ်ပေါ်လာနိုင်မယ်တဏှာကြောင့်မို့ဒီခန္ဓာရလာဘဝတဏှာကြောင့်ဒီခန္ဓာ၅ပါးရလာတယ်ဒါပြောတယ်အဲ့တော့ဒီတဏှာဟာဘယ်မှာဖြစ်တယ်လဲဒီတဏှာဒီဘယ်မှာ တည်တယ်လဲဒါတွေကိုလည်းဆင်ញင်စဉ်းစားဖို့လိုတယ်တဲ့ လောကမှာตายာချစ်ခင်ရတဲ့သဘောရှိတယ်။ဒီတဏှာဖြစ်ရင်တဏှာတည်ရင်ချစ်အပ်ตายရတဲ့သဘောမှာဖြစ်တယ်ဒီအဲ့လိုအသိဉာဏ်နဲ့ဆင်ញံသုံးသပ်မယ်။ချစ်အပ်ตายတဲ့သဘောကဘယ်မှာတည်တယ်လဲဆိုတော့အဲ့မှာအစစ်အစင်ပေါ့ဗျာအကြောင်းရိုးတွေဆက်ပြောတာ။ဒီချစ်တာတွေ့တာတွေကဘယ်မှာဖြစ်တယ်လဲမျက်စိနားလျာကိုယ်စိတ်ကိုယ်မျက်စိလေးကိုယ်လေသဘောကြတာပဲ နော်မိန်းကလေးလေးတွေဒီခေတ်ယောက်ျားလေးလည်းမကြည့်ပါဘူးမျက်စိလေးမျက်လုံးလေးတွေတမျက်ခုံးလေးတဟောနားလေးတွေတခုနားကိုလည်းတွေ့တာ နှစ်သက်တာပဲမတပေမဲ့လို့တွေ့တာနှစ်သက်ကြတာပဲဟောကိုနှာခေါင်းကိုလည်းနှစ်သက်တာရကြတာပဲကိုရှာလေးနှစ်သက်တာပဲကိုခန္ဓာကိုယ်လည်းနှစ်သက်နေတာပဲဘုန်းကြီးတို့ဘာလို့တရားနဲ့မနေဒီလိုပဲနှစ်သက်တာဟိုကိုစိတ်လေးကိုလည်းကျဉ်နှက်နေတာအဲ့ဒါตายရတာပဲချစ်တယ်ตายရတယ်ချစ်ခင်တယ် ဘယ်မှာတည်လဲဆိုမျက်စိနားလျာကိုယ်စိတ်ပေါ့ဒီမှာပဲသွားပြီခြေမှုတာယာမှုဖြစ်တာအဲ့မှာဘုရားဗာမိတ်လဲဆိုတော့ကာလသုံးပါးလို့ရှုခိုင်းတာရဟန်းတို့ဒိဋ္ဌနာကပိစုပံကာလသုံးပါးနေနိုင်မျက်စိနာနှာခေါင်းစသည်မှာချစ်ခင်သားရတဲ့သဘောကိုမြဲတဲ့ချမ်းသာတဲ့နှစ်သာရရှိတယ်အနာရောကင်းတဲ့ထင်တဲ့ပုဂ္ဂိုလ်ကတဏှာပွားစေတယ်ဟောငါမျက်စိလေးကလှလိုက်တာငါနှာခေါင်းလေးကလှလိုက်တာ ငါနားလေးကလှလိုက်တာအဲ့ဒီလိုမှအဲ့ပုံမှာတာယာနှစ်သက်မယ်တာနှစ်သက်တော့မြဲတယ်လို့ထင်တာပေါ့ဗျာကောင်းတယ်လို့ထင်တယ်အနှစ်သာရရှိတယ်လို့ထင်တယ်ယောဂကင်းတယ်လို့ထင်တယ်အဲ့လိုထင်နေတော့ဒီပုဂ္ဂိုလ်ကဘာဖြစ်မလဲဒီပုံမှာပို့ပြီးတဏှာတိုးပွားတယ်ပို့ပြီးတဏှာတွေဖြစ်လာအဲ့တော့တဏှာကိုဖြစ်ပွားစေဖြစ်စေတော့ဗာလဲခန္ဓာ၅ပါးဖြစ်တော့တဏှာကြောင့်ခန္ဓာ၅ပါးဖြစ်တော့ ခန္ဓာ၅ပါးကိုဖြစ်လာပြီဆိုဆင်းရဲကိုဖြစ်စေတာပဲဆင်းရဲကိုဖြစ်စေပြီခန္ဓာ၅ပါးဖြစ်တဲ့ဆင်းရဲဖြစ်ပြီဆိုတော့ဘာဖြစ်လဲသူကဇာတိပရိသန်နေနေတဲ့သရမရဏဒီတရားတွေကမလွတ်နိုင်ဘူးဥပမာလေးနဲ့ဟောထားတယ်ပူလိုင်းပူလောင်အိုက်ဆက်နေတဲ့အချိန်အဲ့ဒီချိန်မှာအလွန်ရေစားနေတဲ့ပုံကို အဲ့ဒီပုဂ္ဂိုလ်ကဘာလဲဆိုအစိတ်နဲ့ရောထားတဲ့အစင်အနရာသာနဲ့ပြည့်စုံတဲ့အရက်သုံးဖို့ဖြော်ရည်ွက်တွေ့ရင်မစူးစမ်းမစင်ရင်မဲ့နဲ့တောက်ရင်တော့သူကတေနိုင်တယ်တေလောက်တဲ့ဆင်းရဲလည်းဖြစ်နိုင်တယ်အဲ့ဒီလိုပဲတဲ့ဒီအတိတ်နာကပိစုပံကာလတွေမှာမျက်စိနာလျာကိုစိတ်ဆိုရချိရတာရတဲ့သဘောတွေကိုမမြဲတဲ့သဘောဆင်းရဲတဲ့သဘော အနှစ်သာရမရှိတဲ့သဘော ဟာဒါတော့အနာယောဂဖြစ်တဲ့သဘောဘေးဖြစ်တဲ့သဘောလို့ဝိပဿနာဉာဏ်နဲ့ရှုမြင်မယ်ဆိုရင်ရှုမြင်ပြီးဝိပဿနာဉာဏ်နဲ့သိမယ်ဆိုရင်အဲ့ဒီမျက်စိနားလျာ ကိုယ်စိတ်ပေါ်မှာတဏှာမဖြစ်ဘူးတဲ့တဏှာမဖြစ်ရင်တော့ခုနဇာတိပရိဒါနဲ့နေတာတို့စရာမရဏအိုရာတိတာတို့ဒါတွေကလွတ်မြောက်ပါတယ်ဥမာပေးတာတို့ပူလောင်အိုက်ဆနေတဲ့ချိန်မှာအလုံး ရေစားနေတဲ့ပုဂ္ဂိုလ်စိတ်နဲ့ရောထားတဲ့အနံ့ရတာနဲ့ပြည်စုံတဲ့အရက်ခွက်သုံးဖို့ဖြောရည်ခွဲကိုတွေးရတဲ့အခါသူကစူးစမ်းရောဟောဒါတော့စိတ်ပါတဲ့ရေပဲဒါတော့စိတ်ပါတဲ့ဖြောရည်ပဲလို့သိမတော့ဖက်နဲ့သွန်ပြလိုက်တော့သွန်ပြလိုက်တခါသူမှတေပေးတယ်တေခြင်းတရားတွေလည်းမဖြစ်တော့တေလောက်တဲ့ဆင်းရဲမျိုးလည်းမရောရသလိုပဲဒီလိုပြောသွားတော့အဲတော့ ခုနကပရိသသမုပ္ပါတရားတော့ပြန်ကြည့်ပြီးတော့ဆက်စကသုံးတဲ့အတူတူပါပဲကြာပရိပတ်သမုပ္ပါဆက်ဝိုင်းပြန်ကြည့်မယ်မရှုခွင်းရှုကကဘုန်းကြီးတို့ဘာကိုရှုရမလဲဆိုတော့ဒါကတော့တုတ်တတုတ်နဲ့ကင်ပြောမယ်အဲ့ဒီမှာအဲ့ဒီတုတ်ကတော့ဒုက္ခတုတ်လို့ခေါ်တယ်နိဒာဝကကတန်ယုံမှာပါတယ်ဘုရားကဒုက္ခရဲ့ဖြစ်ခြင်းဖြစ်ကြောင်းကိုလည်းကောင်းချုပ်ကြောင်းဒုက္ခဖြစ်ခြင်းကိုချုပ်ကြောင်းချုပ်ခြင်းကိုဟောတာတယ် ဒုက္ခရဲ့ဖြစ်ကြောင်းဖြစ်ခြင်းอ่ะပါလဲဆိုဒီမှာဘုန်းကြီးတို့ဒီအာရဏပေါ့ဗျာဒီရှုအောင်မှာဒီဒီကွက်ပဲရှုလို့ရတယ်နော်ဒီဝိညာဉ်ဆိုတာကတော့ဒီခုကမွေးလာရောမွေးလာတော့ခုနမျက်စိစကုဉ္ဉ်သောတာဉ္ဉ်စေခန္ဓာဉ္ဉ်စေဝံကာယဝိညာဉ်6ပါးလည်းရှုလို့ရတယ်ဒီထဲမှာပါနေတယ်ဒီဒီပစ္စုပန်အကျိုး6ပါးဒါပဲရှုလို့ရတယ်နော် အဲ့ဒီပြစ္ဆုတ်ပံကျိုး6ပါးကြည့်လိုက်လက်ရှိပါဘုန်းကြီးတို့မြင်သိစိတ်ဖြစ်တဲ့ခိုက်ပါလေဒီဟာတွေအကုန်ဖြစ်တယ်ကြာသိစိတ်အနံသိစိတ်စာသိစိတ်တွေးထိသိနော်အတွေးစိတ်ဒါတွေပေါ့အဲ့ဒီမှာဒီအဲ့ဒီဖြစ်ပေါ်လာပုံဆတ်စကတုတ်တန်လေးအာယုံပြုတ်တာနော်အဲ့တော့ပထမဆုံးပါလဲဆိုဒီမှာတော့အာယနာ6ပါးအာနာ6ပါးဆိုအစ္စတိကအာယနာ6ပါးမျက်စိနားလျာကိုယ်စိတ်ကိုယ်ခန္ဓာကိုယ်မှာရှိပါတယ် ဒီအာရဏ6ပါးသို့မဟုတ်အစ္စတိကာရဏ6ပါးဒွါရ6ပါးအတူတူပါပဲဒီအာရဏ6ပါးရလာရင်ဘုန်းကြီးတို့အာယုံ6ပါးနဲ့သွားတွေ့ပါမယ်တိုက်ဆိုင်ပါမယ်နော်အာယုံ6ပါးနဲ့လာတိုက်ပါမယ်မြင်ပါပဲနော်အစင်းယူပါကမျက်စိလာတိုက်ရင် မြင်သိစိတ်ကဖြစ်မှာပဲအတန်ကနေနားလာတိုက်ရင် မွေးလာတဲ့ပြန်တဲ့အတန်ကြီးကြားတော့မှာပဲမွေးလာနေမြင်မျက်စိကောင်းလာရင်အစင်းเนี่ยမြင်ရမှာပဲ ပိတ်ထားလို့မရဘူးမွေးလာပြိုင်နဲ့အနတ်နေရာရှူပြီးမှာပဲမွေးလာပြိုင်နဲ့မိခင်တို့အစာရည်တို့ဒီပြေနဲ့စားရဲစားတော့ရမယ်အတွေ့အထိအသုံးဆောင်တွေတွေ့ရတော့မယ်ကြံတွေးစရာတွေတွေ့ရတော့မယ်အဲ့ဒီဟာဒီမှာခုနကဒီပေါ်မှာဒွါရ6ပါးအာယနာ6ပါးတူတူပဲပေါ့နော်ဒီပေါ်မှာတဏမဖြစ်အောင်မလုပ်မလဲအိဋ္ဌဒုက္ခအနတ္တမြောင်မှာပေါ့ဗျာ ဒီဓာရ6ပါးမျက်စိနားလျာကိုယ်စိတ်ပေါ်မှာလဲตาရတဲ့တဏှာဖြစ်တယ်မမှိုက်အဲ့ရနေဒီဘက်ကူးသွားတယ်နော်ဒီရနေဒီตาရအဲ့ရနေသူကတော့ဘယ်ဆက်သွားမှလဲဆိုဒီမျက်စိပေါ်မှာမမှတ်နိုင်လို့ရင်မျက်စိနားလျာကိုယ်စိတ်အဲ့ပထမဆုံးမြင်သိစိတ်ပဲပြောကြအောင်ပေါ့ကိုယ်မျက်စိကလည်းရှိရမယ်မျက်စိကလည်းကောင်းရမယ်နောက်ရှေ့ကအစင်းယူပါရင်လည်းရှိရမယ်အဲ့ဒီနှစ်ခုပေါင်းစုံတိုက်ဆိုင်ပြီးမြင်သိစိတ်ဖြစ်တယ် အဲ့ဒီသုံးမျိုးလုံးရှုနိုင်တယ်မျက်စိကိုကြတော့ရှုတဲ့အခါကျဘုန်းကြီးတို့ဒီမျက်စိတော့တားရမမြင်ဘူးပေါ့ဗျာဒီယုတ်ကကြတော့ဗာမြင်မလဲပူရာအေးတာတောက်တာဓာတ်သဘောပဲသွားတွေ့မှာအဲ့ဒါပဲပြန်ရှုအောင်အဲ့ဒါကိုနေဆာဒုက္ခအနတ္တမရောရှုနေဆာအနည်းဆုံးတော့မရောရှုပေါ့ပူရာအေးတာတောက်တာတင်းတာတွေကြီးနေတော့ဒုက္ခတော့လည်းထင်ရှားတာဟိုကောမျက်စိလေးကိုကောင်းကောင်းမွန်ဖြစ်ခြင်းမဖြစ်ပါဘူးဗျာသူဖြစ်လို့ဖြစ်တဲ့အနတ္တတော့လည်းတွေ့လာတယ် အဲ့ဒီမှာလည်းရှုနိုင်မှာအဲ့ဒီလိုနေသဒုက္ခအနတ္တမြင်အောင်ရှုမယ်အတုပသဘောမြင်အောင်ရှုဟောမျက်စိပေါက်ကထွက်ကြလာလေကြည်အတုပမြင်အောင်ရှုဒီတဏပဲဖြစ်မလဲနော်ဒီဒီပေါ်မှာလည်းအာရဏ6ပါးပေါ်မှာလည်းတဏမဖြစ်အောင်ရှုရမယ်ခုနကသမဒနာတုတ်ကမိတ်တာဒီအာရဏ6ပါးသူ့ကြံမဖြစ်ဘူးအာယုံ6ပါးနဲ့တွေ့မှဖြစ်တယ်အစင်းယူပါယုံပေါ်မှာလည်းဘုန်းကြီးတို့ဒီမှာလည်းနေသဒုက္ခအနတ္တမြင်အောင်ရှုကိုကြည့်နေတဲ့ အစင်ပေါ့ဘုန်းကြီးယုတ်ကြီးကြည်နေတယ်ဒါကိုကိုကနေသဒုက္ခအနတ္တမြောင်ရှုအောင်တမားရီအားနဲ့နေသိတော့ဒါမြင်ဖို့တော်ခက်တော့ပေါ့နော် ရှုတတ်ပါရှုပါများရင်တော့မြင်ပါလိမ့်မယ်နော်ဟိုအဲ့ဒီတည်းပိုးထင်ရှားတော့မြင်သိစိတ်ပေါ့မြင်သိစိတ်လည်းလို့ပေါ်ပြီးပြောပေါ်ပြီးပြောပေါ်ပြီးပြောဒါလေးကြည့်နေဒါပေမဲ့မရှုမှနေတော့ဒီစိတ်ပဲထင်နေတာဟောဆရာတော်ကိုသီရယုတ်ကြီးလည်းဒီယုတ်ကြီးပဲထင်နေဒီကရညမဟုတ်ပြပြောင်းတာ မပြောင်းမနေဘုန်းကြီးယောဂဘယ်တော့မှအိုမသွားဘူးဒီလိုပဲသေးသေးလေးပဲဖြစ်နေကိုကအိုးလာတယ်ဖြည်းဖြည်းကြီးနဲ့ပြောင်းလဲနေတာကိုကညာမျက်စိကမရှိတော့မမြင်ဘူးပေါ့ဗျာညာမျက်စိရှိတဲ့ပုဂ္ဂိုလ်ကမြင်တာပေါ့နော်ဟိုတိတ်ပါမြင်ရဒီဆဲတွေမပြတ်ဖြစ်ပြနေတာပဲအဲ့ဒါတွေမြင်အောင်ကြည့်ရအောင်ပြောပြောချင်တာကအာယနာ6ပါးကိုလည်းတွေ့တာဘူးမဖြစ်အောင်နေစာဒုက္ခနတ္တမြောင်မှာအာယု6ပါးမှာလည်းအနေစာဒုက္ခနတ္တမြောင်မှတ်ပါ ပြီးတော့အာဒါရ6ပါးအယုံနဲ့ပေါင်းစုံတိုက်ပြီးတိုက်ဆိုင်မြဖြစ်ပေါ်လာတဲ့ဝိညာဉ်6ပါးကိုလည်းနေသဒုက္ခနာတာမြောင်မှတ်ပါဒါကြောင့်ဝိညာဉ်6ပါးဒီမှာကြည့်လိုက်စကုဝိညာဉ်သောတာဝိညာဉ်ကာဏဝိညာဉ်စေဝဝိညာဉ်ဒါပစ္စုပန်မွေးလာတဲ့ဝိညာဉ်ကိုပြောတာနော်ပရိသန်နေဝိညာဉ်ကိုပြောတာမဟုတ်ဒါကိုမှတ်လို့ရအဲ့ဒီဝိညာဉ်တွေဟာလည်းသူတခုတည်းဖြစ်တာမဟုတ်သူကရုပ်တည်နာနေနဲ့တွဲနေဝိညာဉ်ဖြစ်လို့နောက်ကခုနရူပါယုံတို့ စကာယနာပြောဒါယုတ်တရားတွေပဲဒါတွေလည်းတွဲရှုနိုင်တယ်ဒါကိုပြောတယ်ဝိညာဉ်လည်းရှုနိုင်တယ်ဝိညာဉ်ကိုပါရှုနိုင်နေသဒုက္ခအနတ္တမြောင်ရှုအ ਨੇ ဆုံးတစ်မျိုးတော့မြောင်ရှုပါဗျာပေါ်ပြီးပြောဖြစ်ပြီးမြက်ကြီးကြီးနဲ့ဒီဝိညာဉ်ကြီးနဲ့ဒုက္ခသဘောတွေတွေ့တော့ပါတယ်ဒါတွေလေအနတ္တသဘောအနတ္တသဘောဆိုဒီဝိညာဉ်ကသူ့အတူအလိုလိုဖြစ်တာမဟုတ်ဘူးအကြောင်းတိုက်ဆိုင်လာလို့ဖြစ်တဲ့သဘောပဲဒါသဘောပေါက်ဘာဖြစ်လို့လဲဆိုတော့ဒီ ယူပါယုံနဲ့ဒီဝိညာဉ်နဲ့ဒွါရနဲ့အာယုံပေါင်းစုံတိုက်ဆိုင်ပြီးလို့ဒီဝိညာဉ်ဖြစ်တာအကြောင်းကတော့မူရင်းအကြောင်းပြောရတာဟုတ်တကယ်တကယ်じゃတခြားအကြောင်းတွေလည်းပါတယ်ဥပမာမျက်စိမြင်သိစိတ်ဆိုတာကိုမျက်စိကလည်းကောင်းအောင်မယ်ရှေ့ကအရှင်းအာယုံကလည်းရှိရမယ်ဒါလေးကဘယ်ဟုတ်မလဲမိုက်မောင်နေပဲမြင်မလဲနော်ခုမိုက်မောင်ကြည့်ပါလားဘာမှမမြင်တော့ပြီးတော့ဆင်ញံနှလုံးသွင်းမှုကလည်းရှိမှာ စဉ္ညာနှလုံးသွင်းမှုမရှိရောဘုန်းကြီးတို့ဒီမှာကြည်မနေလို့ရှင်ဘယ်သူမှနားတယ်မနာဘုန်းကြီးတို့မသိတာအဲ့ဒါမျိုးပေါ့အဲ့ရောမှတ်ထားဖို့ရကဒီအာရဏ6ပါးလဲရှုနိုင်တယ်ပြီးတော့ဗာလေအာယုံ6ပါးလဲရှုနိုင်ဗာရှုအောင်လေနေသဒုက္ခနာတမြောင်အ ਨੇ ဆုံးတစ်ခုမြောင်ရှုဝိညာဉ်6ပါးကိုလဲရှုနိုင်တယ်ပြီးမှအဲ့ဒီ၃မျိုးပေါင်းစုံလာမှဒီဖတ်တာဆိုဖြစ်ပါတယ်ဖတ်တာစေတသိက်ဖတ်တာတွေဒါလေးကလည်း တော်တော်အသိခက်တဲ့ဖတ်တာစေတသိက်ဖတ်တာဖြစ်တဲ့အတွက်ဒါတမာရီအားကောင်းမှရှုလို့ရတမာရီအားမကောင်းသူရှုလို့မရဒါမှတ်တာစေတသိက်အတွေ့အထိဖတ်တာလေးဖြစ်တယ်သုံးမျိုးပေါင်းစုံတဲ့ချင်းရှုနိုင်ရှုပေါ့ဗျာဒါလည်းပါရှိအောင်နေစာဒုက္ခအနတ္တမြောင်ရှုရမယ်ဒါမိတ်တာတယ်အဲ့ဒါပါလေဒုက္ခတုတ်ထဲမှာအဲ့ဒီတိုင်းကိုဟောသွားတယ်ဘုရားကသက္ခုံစာပရိစ္ဆာရူပေစာဥပ္ပေစီတိသက္ခုဉာဏံ မျက်စိကိုယ်မျက်စိလေးနဲ့ဆင်းယူပါဝင်ကိုအကြောင်းပြုပြီးတော့မြင်သိစိတ်ဖြစ်တယ်အဲ့ဒီ၃မျိုးမျက်စိရဲ့ဆင်းယူပါဝင်မြင်သိစိတ်ဒီ၃မျိုးပေါင်းစုံတဲ့ကျတိဏံတဂတိဖတ်တော်အဲ့ဒီ၃မျိုးပေါင်းစုံတဲ့ကျဖတ်တာစေတသိက်တွေ့ထီဖတ်တာလေးဖြစ်တယ်ဖတ်တာပစ္စယဝေဒနာဖတ်တာကနေကောင်းတဲ့အောင်လေးတွေ့ဖြစ်ဒုက္ခဝေဒနာဖြစ်မယ်ဖတ်တာနဲ့မကောင်းတဲ့အောင်တွေ့ဒုက္ခဝေဒနာဖြစ်မယ်ဖတ်တာနဲ့တာမအောင်တွေ့ဥပ္ပခဝေဒနာဖြစ်တယ် ဒီဖတ်တာမှာလည်းအနေဆဒုက္ခအနတ္တမြောင်ရှုနိုင်တယ်ဒါကိုမရှုနိုင်ဘူးကိုယ်မှတမာရီအကောင်နည်းနေတယ်ဒါမမြင်ဘူးဒီဖတ်တာအနေပြီးတခါအာယုံတွေးထိပ်ပြလိုက်တယ်မကောင်းတဲ့အောင်တွေးထိပ်ပြများများသောဖြင့်စမမချံဒုက္ခဝိနာစတွေးတယ်နော်အခုကတချို့ကြတာမန်ချံကလာဒုက္ခဝိနာပဲဒီအနေဆဒုက္ခအနတ္တမြောင်ဝေဒနာပဲအိဋ္ဌဒုက္ခနာဒီလောက်ပြောလို့မရဘူးဗျာဝေဒနာ၃မျိုးရှိတယ်ဒါလေးကိုမှတ်တာ မှတ်စေခြင်းလို့ဘုန်းကြီးပြောတယ်ဝေဒနာအာယုံဖတ်တလျာနေကောင်းတဲ့အာယုံတွေးပြီးမကောင်းဒီကတော့မကောင်းတဲ့အာယုံတွေးထိပြီးမျက်စိမိတ်နားပြီးဘုန်းကြီးတို့ထိုင်းနေပြီဆိုရင်မကောင်းတဲ့ခံစားမှုတွေခံစားရတယ်ဒုက္ခဝေဒနာတွေးတော့ဟုတ်ဗျာအဲ့ဒီဒုက္ခဝေဒနာဘာမြောင်မှတ်မလဲဘုရားကတတဘတုတ်တို့ကြတော့တန်လာတော့တတဘမြားညောင်များရှုသလိုအခန်းခက်တဲ့သဘောမြောင်ရှု ခံခဲ့တဲ့သဘောလေးပြောင်းလဲသွားရင် तू ကချမ်းသာသွားတာပဲ तू မပြောင်းမလဲနဲ့တီးနေတဲ့ခိုက်တန်လေးပဲဆင်းရဲတာပဲဒါလည်းအများအားတည်တာမဟုတ်ပြောင်းလဲသွားရင်ဟုတ်လားချမ်းသာတဲ့ပေါ်တက်ရောက်သွားမှာပဲဒါမျိုးပေါ့ဒီမှာတော့ဒီမှာလေဝေဒနာရှုတဲ့အခါမှာငါနဲ့တွဲမရှုနဲ့ပေါ့ငါနဲ့တွဲရှုရင် ကိုယ်လည်းနာစိတ်လည်းနာတယ်ငါခွာရှုတာမျိုးလို့ပါအဲတော့အချင်းချုပ်ပြောရင်ဒုက္ခဝေဒနာကိုညညညရှုသလို အခန့်ကတ်တဲ့သဘောမျိုးမြင်အောင်ရှုရှုတဲ့အခါမှာပါလေကိုယ်သာနာသည်စိတ်မနာသည်နဲ့အဲ့လိုရှုဒိဋ္ဌိခွာရှုပေါ့အာပြောဖြုတ်ရှုပေါ့ပြီးတော့ဒီဝေဒနာယုံနာတဘာဝတွေဟာသူ့သဘောသူဖြစ်နေတဲ့သဘောတရားတွေနော်အကြောင်းတိုက်ဆိုင်လာလို့ဖြစ်တဲ့သဘောတရားတွေအနတ္တသဘောကြိုးဆင်ရင်ရှုရင်တော့ကိုယ်ရှုတတ်တာပေါ့ဒါဒုက္ခဝေဒနာရှုနည်းဒုက္ခဝေဒနာကြတော့ဘယ်ရပါမလဲဒုက္ခဝေဒနာ ဒုက္ခတော်ဓာတပါဒုက္ခဝိနာကြဒုက္ခမြောင်ရှုရတယ်။ဟောဒုက္ခဝိနာကြော်သွားရင်ဘာလာလဲဆိုပီတိတွေပတ္တိတွေလာပြီးမနေ့ကဘုန်းကြီးတို့ပြောတဲ့ဝိပဿနာဉာဏ်မျိုးကြောင့်10မျိုးလာတယ်။ဒါတွေမပြတ်ဖြစ်နေတခုတခုလာတတ်တယ်။လာတဲ့အခါကျရင်မှကျေနပ်နေတယ်။စိတ်ဟုတ်လား။ဒုက္ခဝိနာကြော်သွားတဲ့အခါကျသူဘာလာလဲဆိုပီတိမျိုးစုံလာ။ဟောတသိသိတငြင်းငြင်းနဲ့မှတ်လို့ကောင်းလို့ကောင်းမှကောင်းပါဗျာ။ အဲ့ရနေတပြေးပြေးနဲ့ငြိမ်သက်သွားတယ်ဖရဏပီတိကွမ်းစီတာတကုံလုံးကိုသိမ့်ပြီးတော့တော်တော်ကောင်းနေတယ်အဲ့ဒါကိုကိုကဒုက္ခမြောင်မမှတ်တိုင်းမကြော်ဘူးဗျဒါလေးပဲตายရနေတာအများစုကတော့ตายရတာပဲဒါကြောင့်ဘုန်းကြီးခရဏပြောတယ်ဒီဥရဗျညံပိုင်းမှာလေယောဂီကကြာတတ်တယ်ဒါကိုကြော်အောင်ဘုန်းကြီးတို့ကဘယ်လိုသင်ပေးမလဲဒါကမ္ဘာဆရာတောင်းတယ်ကိုကမကြော်ခင်ကမ္ဘာဆရာနဲ့ဆွေးနွေး ကမ္မဋ္ဌဆရာဆိုတာလေဖျားမုတ်တဲ့ခါကျတော့နော်သူကလည်းနီးမျိုးစုံတော့တင်ပြရမှာပေါ့နော်ဒီနီးမြတော့တနည်းပေါ့အဲသူကဒီဘုန်းကြီးကတင်ပြတော့မကြောဘူးဆိုကိုကကြော်အောင်တင်ပြနိုင်တဲ့ဆရာထက်ရှာမှာပေါ့ဗျာဒါမှမဟုတ်ဒီဘုန်းကြီးထက်မေးပေါ့ဒါပဲရှိဒီမှာဖျားဟောထားတာတော့ဒုက္ခဝေနာကိုဒုက္ခမြောင်မှလို့ပြောတယ် များသောအားဖြင့်ဒီဒုက္ခဝနာလေးကိုငြိမ့်လဲအေးလဲအေးလဲငြိမ့်လဲငြိမ့်လဲငြိမ့်လဲစိတ်ရင်လဲစိတ်နဲ့စိတ်နဲ့ကောင်းရင်လဲကောင်းတယ်ချမ်းသာရင်လဲချမ်းသာချမ်းသာဒီလောက်လေးတွေမမှတ်ရဘူးเนาะစိတ်ထဲမှာကဒါလေးပေါ်ပြီးပြောက်ပေါ်ပြီးပြောက်ဖြစ်ပြီးဖြစ်ဖြစ်ပြီးဖြစ်အဲ့လိုမြင်အောင်မှားတယ်အဲ့ဒီကြမှာဒုက္ခသဘောထင်ရှားတယ်တကယ်လို့အဲ့လိုစိတ်ကညှို့မှလို့မရဘူးဆိုဒီချမ်းသာတဲ့သဘောလေးကိုအနေစာအနေစာသုံးဖို့ဖြစ်ဖြစ်ဖြစ်ဖြစ်ဒါမျိုးလေးဓာတ်ရမှတ်လိုက်တာမဆိုးဘူး အဲ့တော့ဒီချမ်းသာတဲ့သဘောလေးခန္ဓာကိုယ်ပေါ့နေတဲ့သဘောလေးစိတ်လေးပေါ့နေတဲ့သဘောလေးအဲ့ဒီသဘောလေးဟာခုနပေါ်ပြီးပြောက်ဖြစ်ဖြစ်ဖြစ်နေဆနေဆသုံးကိုဖြစ်ဖြစ်ဖြစ်ဖြစ်မှတ်လိုက်ရင်ဒါလေးကပေါ်ပြီးပြောက်ပေါ်ပြီးပြောက်ပေါ်ပြီးပြောက်ချမ်းသာတဲ့သဘောလေးကပေါ်ပြီးပြောက်ပေါ်ပြီးပြောက်မြင်လာတဲ့ခါကျဘလို့စိတ်ကထင်းလာတယ်။အိုးဒီချမ်းသာတဲ့သဘောကလေတကယ်တမ်းကျတကယ်ချမ်းသာတွေကမဟုတ်ပဲပေါ်ပြီးပြောက်ဖြစ်ပြီးဖြစ်နေတဲ့ အနိစ္စသဘောတရားတစ်ခုပဲနော်ရှင်းနေတဲ့ဆင်းရဲခြင်းတစ်မျိုးပဲလို့ဒီလိုနားလည်သဘောပေါက်လာဒီလိုနားလည်သဘောပေါက်သွားရင်တော့ဒီဒုက္ခခုနဒီဝေဒနာဒုက္ခဝေဒနာကြော်သွားတယ်ဗျအဲ့ရနေကြော်သွားရင်တခါဒါဥရပြညာဥရပြညာနေတခါနေညာနေအစဉ်စဉ်တက်တယ်နော်ဥရပြညာနေပြီးတော့ဘေင္ကညာဘေယညာအစာလိုပဲညာနေတက်တက်တက်တက်သင်္ခါရုပ္ပခညာရောက်သွားတယ် င်္ခါရုပ္ပခဉာဏ်ကြတော့ယုတ်တရားတွေကလည်းတိမ်မွေ့နံတရားတွေတိမ်မွေ့တိမ်မွေ့နေတိမ်မွေ့တာဥပ္ပခဝေဒခေါ်တယ်ချမ်းသာတယ်မဟုတ်ဆင်းရဲတာလည်းမဟုတ်အဲ့ဒီဝေဒနာအတော့ရှုရခက်တယ်အဲ့ဒီမှာဓာတဘတုတ်တို့ကြတော့ဥပ္ပခဝေနာအိသတော်ဓာတဘဒီတိမ်မွေ့နေတဲ့ဥပ္ပခဝေနာလေးကိုတိမ်တိမ်မွေ့မွေ့လေးကိုအတိကရှုရတယ်လှုပ်နေသဘောလေးရွေ့နေသောဒီလောက်လေးပဲတည်တာဒါလေးကိုအတိကရှုပေါ်ပြောက်ဖြစ်ပြဒါမျိုးမြောင်ရှုပါ အဲ့လိုမြောင်ရှုနိုင်ရင်လည်းပဲသူကကြော်သွားတတ်ပါဒါကတနည်းပေါ့ဗျာနောက်တနည်းခုရှင်ခင်ဗျမဲကြီးဖုံးသွားတယ်နောက်တနည်းကတော့ဗာလဲဆိုတော့နောက်တနည်းကဒီဒီဝေဒနာပေါ်မှာဒါတော့ရှင်သာရိပုတ္တရာပေးတဲ့နည်းပေါ့ရှင်သာရိပုတ္တရာကျတော့ဒီဥပေက္ခဝေနာကိုအနတ္တမြောင်မှမယ်လို့ပြောတယ်နော်နတ္တမြောင်ကဘယ်လိုလဲဆိုဒီ ဘောတရားတွေကအကြောင်းတိုက်ဆိုင်လာကိုဖြစ်ပေါ်လာတယ်ဟောနော်ကိုဖြစ်လို့မဖြစ်ဘူးသူဖြစ်ခြင်းလို့ဖြစ်လို့အကြောင်းတိုက်ဆိုင်ပြီးသူဖြစ်လို့ဖြစ်တဲ့သဘောပဲဆိုတဲ့သဘောအနေနဲ့ဘေးကနေထိုင်ပြီးတော့စောင့်အသာလေးကြည့်အတိလေးကတ်ကြည့်နေကိုကကိုဖြစ်လို့ဖြစ်တဲ့သဘောမကြည့်ပဲနဲ့သူဖြစ်နေတဲ့သဘာဝတန်အတိလေးကတ်ကြည့်အဲ့မှာပေါ်ပြီးပြောဖြစ်ပြီးပြောပေါ်ပြီးပြောဖြစ်ပြီးပြလည်းမြင်မဲ့အနတ္တသဘောလည်းမြင်လာရင်လည်းပဲကြော့သွားတတ်ပါတယ်နော် အဲ့ဒီလိုရှုမှတ်မှဒီတာလိုင်းနာနဲ့ပတ်သက်တဲ့တဏှာမဖြစ်ဘူးအာယုံ6ပါးနဲ့ပတ်သက်တဲ့တဏှာမဖြစ်ဘူးဝိညာဉ်6ပါးနဲ့ဖြစ်တဲ့တဏှာမဖြစ်ဘူးဖတ်တာနဲ့ပတ်သက်တဲ့တဏှာမဖြစ်အောင်ရှုရမယ်ဝေဒနာ၃ပါးဒုက္ခဝေဒနာဒုက္ခဝေဒနာဥပ္ပခဝေဒနာတို့ပတ်သက်တဲ့တဏှာမဖြစ်အောင်ရှုမှတ်နိုင်ရမယ်အဲ့ဒါကြမှာဘုန်းကြီးတို့ဝိပဿနာဉာဏ်တွေကြတရင်ကပဲချုပ်တယ်နော် တရင်ကချုပ်တော့ပထမရှုရတယ်ဝိပဿနာဉာဏ်နဲ့ဆင်းဆင်းဖြစ်မယ်ပြီးတော့မဲ့ညာဖုန်ညာရမှာဒါကအကျွဲ့မဲ့ချုပ်တာဘုန်းကြီးတို့မဲ့ညာဖုန်ညာရအောင်ကြည့်ရမယ်ဒီနေ့ဒီလောက်နဲ့တော်မယ်နော်ဒီနေ့ဟောပြောဆွဆုံးပါတဲ့တရားတော်များကိုကြားနာတဲ့အတိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မဲ့ညာဖုန်ညာနိဗ္ဗာန်ကိုရလွယ်ရောက်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေ။